ခြေဆုတော်ရှင်ဧကမဟာပန္တိတမောဂုတ်ဆရာတော်ဘုရားကြီးအမရပူရမြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင်30ရက်တလ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သော သူတိမပရပိုက်တရားခုခံအမှတ်နှင့်တရားတော်သူတိမဝတ္ထုအကြောင်းကို မနေ့ကလည်းပြောခဲ့တယ်။ဒါကြောင့်ဒကာဓမ္မတို့ဆရာသမားကဓမ္မံပရမံကိစ္ဆာမိလို့ ရှေ့ကနေတိုင်ဆိုရွတ်ပေးလိုက်တဲ့အခါမှာဓမ္မံဆိုတဲ့ဥစ္စာဒကာကျွယ်တို့ကကြားမှာပါကြားတော့နားထဲမှာကြားစိတ်တို့ကြားရုပ်တို့မပေါ်ဘူးဩဒကာကျွယ်ကကြားသလားဒကာသက်ကကြားသလားဒကာအုံတို့ကကြားသလားကြားရုပ်ကြားနာကကြားသလားဆိုတာစဉ်းစားကြည့်ဩဒီတဲ့က ရှားတာပုဂ္ဂိုလ်သတ္တဝါမဟုတ်ပါလားယောက်ျားမဟုတ်မိန်းမမဟုတ်ပါလားရှားတဲ့ယုံနဲ့ရှားတဲ့နာပေါင်းပြီးဒီကာလသောတင်္ဇပရိစ္ဆသတ္တေဇဝိသောတာဝိညာဏဆိုတဲ့တိုင်ယုံနာတစ်ခုပေါင်းမိလို့ရှားတာပါကလားလို့ဆိုတဲ့ဥစ္စာမှတ်ထားရမယ်အခုဓမ္မဆိုတဲ့တရားလေးကိုဆရာဘုန်းကြီးကရှေ့ကတိုင်ပေးတော့ဒကာဓမ္မတွေမှာ မပြောမဖြစ်လို့ဒကာဓမ္မတွေပြောရညာတော့လေကြားတာကတော့ဒကာဓမ္မတွေကမကြားပါဘူးဘ누구ကကြားပါလိမ့်ဒါဓမ္မကြားဓမ္မကြားတဲ့ကြားကိုကြားနာပြီးတော့ကိုဒီကြားကိုကြားနာချုပ်ပြီးဒီကရကြားပြီးဒီကရဟောဓမ္မလို့ဆိုတာကိုလိုက်မှပဲဆိုတာသိပြီးဒီကရလားဒကာဓမ္မတွေကတခါဘာလို့ကြပြန်အောင်ဆိုတော့ ဓမ္မံကရဏံကိစ္ဆာမိလို့ကိုယ်တိုင်ကမရွတ်ကြဘူးလားဒါဖြင့်ဓမ္မံကရဏံကိစ္ဆာမိလို့ဆိုတော့ဓမ္မံလို့ရွတ်တာလဲနာယုတ်ပဲရွတ်တာပါရဏံလို့ရွတ်တာကိစ္ဆာမိလို့ရွတ်တာဩကြားတော့ကလည်းနာယုတ်ကကြားတယ်လိုက်ပြီးဆိုကြတာကလည်းနာယုတ်ကဆိုကြပြန်တာပဲဒီတဲကဩ ငါသူတစ်ပါးယောက်ျားမဟုတ်မှမဟုတ်ဘူးနာယုတ်ကကြပြီနာယုတ်ကရွတ်ဆိုကြတယ်ဆိုတာပေါ်လာကြားတာလည်းဘ누구ကကြားလိုက်ပြီးရွတ်ဆိုကြပြန်တာကလည်းကောင်းပြီဒီလိုသိထားတော့ဩငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိတာမရှိရွေးကမှန်ပါပဲဆိုတဲ့ဥစ္စာတရားဓမ္မတွေကဒီတိုင်းမှတ်ထားရမယ် တပည့်ချင်းစကားပြောပြောဩဒီလိုတော့ဖြင့်ဒီတိုင်းမှန်တာပဲလို့ဆိုတာတော့မလွဲစီပါနဲ့လို့သတိပေးလိုက်ပါတယ်အဲ့တော့ဒီဒီထဲမှာကြားရုပ်ကြားနာဖြစ်ပြီးဒီကာလကြားလို့ရွတ်ဆိုတဲ့နံတွေကလည်းလေ3မျိုးလောက်ပေါ်လာတယ်ကြားတဲ့နာယုတ်ပေါ်လာပြီးရွတ်ဆိုတဲ့နာယုတ်က3မျိုးလောက်ပေါ်လာတယ် ဓမ္မံပရမံကိစ္ဆာမိအစရှိသည်နဲ့ရွတ်ဆိုတဲ့နာယုက၃မျိုးလောက်ပေါ်လာတော့ဒါပုရုဇဉ်ညာနဲ့မှန်းနိုင်ုံနဲ့ဟောတဲ့တရားလို့မှတ်ပါအဲ့ဒီလိုသိတာတော့ကြားတဲ့နာယုကကြားစေဖြစ်နေခဲ့ပြီရှိတော့ကြားတဲ့နာယုကကြားစေဖြစ်နေလို့ရှိရင်ရွတ်တဲ့နာယုပေါ်နိုင်မှာမပေါ်ပါဘူး။ဩကြားတဲ့နာယုချုပ်ပြီးမှ ရွတ်တဲ့နာယုတ်တွေပေါ်လာပါကလားဆိုတော့ဩနာယုတ်တစ်ခုချုပ်ပြီးမှနာယုတ်တစ်ခုပေါ်လာပါလားဆိုတဲ့ဥစ္စာဉာဏ်ထဲမှာလည်းရှင်းရှင်းသွားပရမယုတ်ဆိုတဲ့နာယုတ်ကယုတ်ဆိုပြီးချုပ်ဒုတိယယုတ်ဆိုတဲ့နာယုတ်ကပေါ်ပြန်တယ်ဒုတိယယုတ်ဆိုတဲ့နာယုတ်ကချုပ်ပြီးတတိယယုတ်ဆိုတဲ့နာယုတ်ကရောဒီလိုပေါ်ပြီးဒီကလာနေတော့ကြားတယ်လည်းပုဂ္ဂိုလ်တ attva မဟုတ်ယုတ်ဆိုတာလည်းပုဂ္ဂိုလ်တ attva မဟုတ် ဖြစ်ပြသဘောကြီးပဲလို့လေးခုစလုံးမတွေးနိုင်အင်းဒီလိုတွေးနိုင်တဲ့ခါကျတော့ဒါဘာလို့ကြတာတုံးလို့မေးတဲ့ခါကျတော့ဘုရားကဟေးတဲ့သာသနာကရောသာသနာ၏အဆုံးအမကိုပြုလုပ်နေကြတာဘုရား၏အဆုံးအမအတိုင်းအင်းပြုလုပ်နေကြတာပဲဘုရားကနာယုတ်ရှိတယ်ဆိုလို့နာယုတ်ပဲသိနေကြတယ်လို့ဟာ သာသနာကရောသာသနာဤအလုတ်ကိုပြုလုပ်နေကြတာပဲလို့မှတ်လိုက်စမ်းဒါသောတာပန်တို့များမှာသာသနာအလုတ်လုပ်နေတယ်ဆိုတာဘာပါလိမ့်မလဲလို့မေးတဲ့အခါကြလို့ရှိရင်ဖြင့်ရတဲ့နိုင်ယုတ်တို့ဤဖြစ်ပျက်ကိုညာနဲ့ရှိနေတာသာသနာအလုံးရွတ်တဲ့နာယုတ်ကိုဖြစ်ပြက်လုပ်နေတာသာသနာကရောသာသနာအလုပ်ကိုပြုလုပ်နေတာ ကောင်းပြီဒါဖြင့်ရွတ်တိုင်းရွတ်တိုင်းကြားတိုင်းကြားတိုင်းသာသနာအလုပ်ကိုလုပ်နေတာသည်တဲ့သာသနာတော်မှာမရွှေ့နိုင်တဲ့အယူစင်ကြဲတဲ့ဖရာဤသာသနာတော်တွင်သုတ္တမိသပုဂ္ဂိုလ်ဤဝါသောတပန်ပုဂ္ဂိုလ်ဤအလုပ်ပါပဲသောတပန်များဘာလုပ်နေတယ်လို့မေးတော့သာသနာအလုပ်လုပ်နေတယ်လို့ဖြေရမှာပဲ။ဒါကြောဘာလုပ်နေ သာသနာအလုပ်ဆိုတာဘာတုံးလို့မေးတဲ့အခါကျတော့ဖြစ်ပျက်ကိုရှုနေတဲ့အလုပ်ဟာသာသနာအလုပ်သာသနာကဘုရားသခင်ကိုရမကြီးအဆုံးမဆုံးမတဲ့အတိုင်းဒီကနေပြီးဒီလိုရှုနေဆိုလို့ဒီလိုရှုနေတဲ့အလုပ်တစ်ခုဟာကအလုပ်တစ်ခုပဲလို့မှတ်လိုက်တော့အဆုံးမအတိုင်းအလုပ်လုပ်နေတဲ့အတွက်ပုဂ္ဂိုလ်တ attva ဆိုတဲ့သာသနာပြင်ဘက်ကအလုပ်ကိုမလုပ်တော့ဘူး သာသနာဘုရားအဆုံးမအလုပ်ကိုလုပ်နေတဲ့အတွက်ဒကာကျော်ဒကာတစ်တူဒကာအုံတို့သောတပန်များသဂရကံများရဟန္တာများလုပ်နေတဲ့အလုပ်တွေနော်ဩဝါဒပရိကရောတဲ့အဆုံးမကိုဒကာဓမ္မတွေမြတ်စွာဘုရားရဲ့အဆုံးအမကိုတသွေမသိမ်းလိုက်နာနေတဲ့ပုဂ္ဂိုလ်ကြီးအလုံးဒီလောက်ဟာနော်မြတ်စွာဘုရားရဲ့အဆုံးအမကိုတသွေမသိမ်းလိုက်နာနေတဲ့ပုဂ္ဂိုလ်ကြီးအလုံးဟာလဲ အဲကြားရလဲနာယုဖြစ်ပြက်ရွတ်ဆိုတာလဲနာယုဖြစ်ပြက်နောက်ကညာလေးလိုက်လိုက်ပေးပါဒီလိုလုပ်နေတာမြတ်စွာဘုရားရဲ့ဆုံးမကိုပြုလုပ်နေတဲ့ပုဂ္ဂိုလ်ဤအလုပ်လို့မှတ်ထားကြမှာသာသနာကတော်ဩဝါဒပရိကောတိဏဝေဇိကိစ္ဆောဩဒီကျန်ပုဂ္ဂိုလ်တ attva ဆိုတာလုံးဝမပါပါလားလို့ခင်ဗျားတို့ညာမသက်ဝင်နိုင်ဘူးလားကြားရလဲ နာယုတ်ပဲရွတ်ဆိုတာလေအင်းဒီနာယုတ်ပဲဒီနာယုတ်ကလည်းခိတ္တနေခိတ္တပြတ်သွားတယ်ဆိုတာလည်းသိပြီးသားထိုကဲ့သို့သိပြီးသားဖြစ်နေတော့ပုဂ္ဂိုလ်သတ္တဝါရှာလေမတွေ့လေပါလားပုဂ္ဂိုလ်သတ္တဝါမရှိလို့ပဲဆိုတဲ့ဒိဏဝိသိကိစ္စောတဲ့ပုဂ္ဂိုလ်လေလားသတ္တဝါလေလားပုဂ္ဂိုလ်သတ္တဝါမဟုတ်တာကိုကြော်လွန်တဲ့ဉာဏ်ရသွားပြီ ပုဂ္ဂိုလ်သတ္တဝါဟုတ်သေးရဲ့မဟုတ်ပါဘူးနာယုတ်ကြပြီးနာယုတ်ချုပ်တာနာယုတ်ဆိုပြီးတော့နာယုတ်ချုပ်တာပဲလို့ဘုန်းကြီးတို့ဒကာဓမ္မတွေကဒီလိုတိုင်းနှလုံးသွင်းပြီးဒီကလာနေကြလို့ရှင်တိဏဝေဇိကိသောပုဂ္ဂိုလ်သတ္တဝါဆိုတဲ့တသံတရားလုံးအမဲခွက်ကြီးနဲ့မှတ်လာလိုက်တဲ့မိစ္ဆာဒိဋ္ဌိအမိုင်မဲကြီးနဲ့မှတ်လာလိုက်တဲ့ အပိုက်ကြီးရဒီနေရာမှာလွန့်စင်ပြီးသွားတော့လေဆိုတော့ဒိဋ္ဌိကွာသွားသဘောကျဒိဋ္ဌိကွာသွားတဲ့အလုပ်တွေနော်ဝိကတကတံကတော်ကင်းသောယုံမှားခြင်းရှိတယ်ဆိုတော့ဩအခုကြားတာလဲနာယုတ်ဖြစ်ပြက်ဆိုရလဲနာယုတ်ဖြစ်ပြက်ပါကလားလို့ဒကာရမတွေဒီတိုင်းပဲနှလုံးသွင်းပြီးဒီကလာနေကြမယ်ဆိုလို့ရှိရင်ဖြင့် ယုံမတန်တွေကကင်းရှင်းသွားတော့ပုဂ္ဂိုလ်တ attva လုံးဝရှိသေးရဲ့မရှိပါဘူးအဲ့ဒီယုံမတန်တွေကကင်းရှင်းသွားတာလေသောတာပန်ပုဂ္ဂိုလ်တွေညံသက်ဝင်လို့လို့မှတ်လိုက်ပါဝေသာရိစ္ဆပတ်တော်ရဲရင်ကျင်းတို့ရောက်ပုဂ္ဂိုလ်တ attva မရှိဆိုတဲ့ဥစ္စာသူပုဂ္ဂိုလ်တ attva မရှိဆိုတဲ့ဥစ္စာ အဟုတ်ကိုမရှိဘူးဘ누구ကရှိတယ်ပြောပြောဒါယုံကိုမယုံနိုင်ဘူးရှိကိုမရှိဘူးဆိုတဲ့ရဲရဲနဲ့စိတ်ကိုဝမ်းမလားဘူးအဲ့ဒါဝိကတကထံကတော်ဝိကတကထံကတော်ဆိုတဲ့ဥစ္စာယုံမှားခြင်းကိုကင်းပါကြားနေတာလည်းပုဂ္ဂိုလ်တ attva မဟုတ်ဘူးရွတ်ဆိုနေတာလည်းပုဂ္ဂိုလ်တ attva မဟုတ်ပါဘူးတဲ့ဒကာရမယုံမှားခြင်းကိုဒကာတန်လေးရကို ရဲရင်ချင်းဖြစ်သူရောက်ပြီးဒီကလာလာတော့တာပဲလို့သုံးဖြတ်ချက်ချပါဝိတာရိဇပတ်တော်နော်အပရပစ္စယောတဲ့ငကိုယ်တော်ကတော့ဆရာဘုန်းကြီးကဟောလို့နာယုကရွတ်တယ်နာယုကဆိုပါတယ်နာယုကသွားပါတယ်နာယုကစားပါတယ်လို့ပထမတုန်းကတော့ပြောတဲ့ညာနဲ့ဘုန်းကြီးတို့ကဓမ္မတွေနေကြထိုင်ကြရတယ်နော် အခုတော့ပြန်ပြောကံကြနဲ့နေရတာလားကိုကိုယ်တိုင်ကိုယ်ခန္ဓာရှိလိုက်တဲ့ခါကျတော့ဩနာထောင်လည်းနာယုတ်ရွတ်ဆိုတာလည်းနာယုတ်ဆိုတဲ့ဥစ္စာဆရာသမားပြောကံကြသာဝတ္တပါရရေးမှတ်ထားတဲ့သဘောမျိုးနဲ့ညာနဲ့မှနေကြသလားတဲ့သူတစ်ပါးပြောကံကြဘိဒကတဲ့ကပါတဲ့အတိုင်းထားဘိဒကလားနေကြတာလားကိုကိုယ်တိုင်ပဲ ဒကာရမတွေဒီကားလို့ဆင်ဖြင့်ရွတ်တာလည်းနိုင်ဥဖြစ်ပြက်ကြားတာလည်းနိုင်ဥဖြစ်ပြက်ပဲဆိုတဲ့ဥစ္စာ သူတစ်ပါးပြောတဲ့ကြာလွတ်ပြီးဒီကာလကိုကိုယ်ရညာနဲ့အပရပြည့်လျောတဲ့တပါးသောအကြောင်းကိုတပါးသောသူတို့ရွတ်တန်ဆိုတန်ပြောတန်နဲ့ပြောတဲ့စကားမဟုတ်ဘဲနဲ့ကိုယ်ပိုင်ညာနဲ့ကိုယ်တိုင်တွေ့ပြီးဒီကာလနေတဲ့အဖြစ်မျိုးကိုရောက်ကြပါလား ထိုကဲ့သို့ရောက်လို့ရှိရင်ဖြင့်ဒိဋ္ဌိဝိသိကိစ္စသေချာစင်လို့သာလင်တဲ့ဘုရားဤအတွင်းသူအတွင်းသားသာသနာတော်ဤအတွင်းသူအတွင်းသားဖြစ်သွားပါပြီဒါသောတာပန်မှန်ခဲ့လို့ရှိရင်ဖြင့်နှလုံးသွင်းတိုင်းအခုပြောခဲ့တဲ့အချက်တွေ သာသနာကရောဩဝါဒပရိကရောဒိဏဝိဇိကိသောဝိဒကထံကတော်ဝေသာရိသပါတော်အပရပစ္စယောတတုသာသနေဝိရတိတဲ့ဘုရားသာသနာတော်နေလို့ရှိရင်ဖြင့်တဲ့ဒီတိုင်းသာမြင်နေလို့ရှိရင်ဒါသောတာပန်အနေဟာဒီအနေပဲဒီလိုမြင်ပြီးဒီလိုဖြစ်ပြနေတဲ့အနေဟာသောတာပန်တွေဖြစ်ပြနေပဲဒါဘုရားမေးလို့ သစ္စကပရပိုက်ကြီးကအရှင်မြတ်ရိသမီးများသာသနာဘုံမှာမြဲသွားတယ်ဆိုတော့ဆိုဘယ်သာသနာတော်မှမကူပြောင်းဘူးဆိုတာဒိဋ္ဌိသာသနာတွေကရှိသေးတာကိုဗျအဲ့တော့သာသနာတော်မှမြဲသွားတယ်သာသနာတော်မကူပြောင်းဘူးရှင်ဘုရားကြီးတပိသားတယ်ဒီပြင်ဒိဋ္ဌိဆရာတွေကတော့ဒီကိုင်းကဟိုကိုင်းပြောင်းလိုက်ဟိုကိုင်းကဒီကိုင်းပြောင်းလိုက်တယ်အဲ့ဒီလိုပြောင်းတာတွေကတွေ့ရတယ်အခုတော့ဖြင့်မပြောင်းတဲ့သဘောဟာဘယ်သဘောလုံးခဲ့ရဆိုတော့အိုးအခုပြောခဲ့တဲ့အချက်တွေပိုင်ပိုင်နိုင်နိုင်ရှိနေလို့ သူတစ်ပါးစကားမယုံတော့ဘူးကွာကိုကိုယ်တိုင်မြင်တာကိုတကယ်ဆုံးဖြတ်ချက်ချပြီးတကယ်ယုံကြည်တဲ့သတ္တိန္ဒြေထိုက်ပြီးဒီကာလအစိုးရတဲ့ဖြစ်နေဆုံးဖြတ်ချက်ချပြီးဒီကာလနေနိုင်လို့သာသနာတော်မှပြင်ပက်တစ်ပါးတစ်ခြားမှာမပြောင်းတော့ဘူးကွာဒါသစ္စကပြပိုက်ကိုဘုရားသခင်ကိုရမေကြီးကဆုံးမတာမူလပဏ္ဏသပါဠိတော်မှာနော်အဲ့ဒါသူသာသနာအစစ် သာသနာအတွင်းသားသာသနာအတွင်းသူဖြစ်ခဲ့လို့ရှိရင်ဖြင့်မပြောင်းတာဟာဒီလိုအမြင်တွေရှိပြီဒီလိုဆုံးဖြတ်ချက်ချပြီးမှမပြောင်းတာလေနမို့လို့ရှိရင်ဒီဓမ္မတွေကဒီအခုပြောတဲ့ဉာဏ်မျိုးကိုမရသေးလို့ရှိရင်မရရအောင်လုပ်ကိုရပြီးသားဖြစ်ခိုင်မြဲအောင်လုပ်ကြနမို့လို့ရှိရင်ခရိယံကငွေနဲ့လာမြဟောလမမေရင်ကဘာသာရေးဓာတ်နဲ့လည်းပင်လှိပိဒကာလရွယ်ပိဒကာလမဝင်မနေရဆိုလို့ရှိရင်လည်းဒါပြောင်းပါလေ နမလို့ရှိရင်တော့တဲ့အခုပြောခဲ့တဲ့အချက်တွေတန်ဒိဋ္ဌိနဲ့ဝိသိကိစ္စကင်းတဲ့အမြင်မျိုးကိုမြင်ပြီးလို့ရှိရင်ဖြင့်မပြောင်းတော့ဘူးဟေ့သဘောကျဒါဖြင့်ဒကာဓမ္မတွေဥစ္စာတွေဒိဋ္ဌိဝိသိကိစ္စကွာတဲ့အမြင်ပေါ့ဗျာကြားတာလည်းပါပါလိမ့်စာချတဲ့လူကစာချစာသင်တဲ့လူကနာယုတ်လို့ဆိုလို့နာယုတ်မှတ်ထားတဲ့သဘောမျိုးမဟုတ်ဘူး ကိုယ်တဏ္ဍာနဲ့မှယခုနာယုတ်တွေပေါ်ပြီးယခုနာယုတ်တွေဖြစ်ပြနေတယ်ယခုနာဓမ္မလည်းနာယုတ်အဲအခုပြတ်သွားတယ်လည်းနာယုတ်ဆိုပြီးဒီကလာဒကာရမတို့မှာဤကဲ့သို့ကိုယ်ပိုင်ဉာဏ်နဲ့ကိုယ်တိုင်ဆုံးဖြတ်ချက်ချတဲ့အလုပ်တွေကလည်းဆိုရင်သောတာပန်ကိသာသနာတွင်အလုပ်ကိုလုံးနေတယ်ဒါကြောင့်သာသနာတစ်ပါးတစ်ခြားတို့ငါဖျားရည်ဒီသားများမပြောင်းတာသစ္စကရေဒီလိုသူတစ်ပါး ပါဇလမ်းဆုံးနေတာမဟုတ်ဘဲနဲ့သူညာနဲ့သူဆုံးဖြတ်ချက်ချပြီးလမ်းဆုံးတာဖြစ်လို့တသာသနာကတသာသနာမရွှေ့ဘူးဟေ့လို့ဘုရားကတောင်းခံလိုက်မှန်ပါဗျာသဘောပါပါအဲဒါကြောင့်တရားလေးကိုနှစ်ရက်ရှိပြီနေတိုင်းလိုလိုကတက်တို့ထည့်ပေးနေတယ်နော် ဒါဖြင့်ဒီလိုနေတဲ့ပုဂ္ဂိုလ်ဟာအခုခြေစမ်းသမထမပါဘဲနဲ့ဝိပဿနာနဲ့ဒီပဲရှုပြီးဒီကာလသွားတော့တယ်ဆိုတာမသေးကြဘူး။ဒါကြောင့်သမထမပါဘဲနဲ့ဝိပဿနာနဲ့ဒီပဲခဏိကသမာဓိဆိုတာလေနောက်ကလိုက်လာပြီးဝိပဿနာနဲ့တွဲပြီးဒီကလာနိဗ္ဗာန်ရောက်နိုင်တဲ့အကြောင်းဟာမနေ့ကသူတိမပြောခဲ့အဲ့ဒါလေးကိုဆက်ပြီးဒီကလာဒကာဓမ္မတွေ ဩငါတို့ဒီဆရာဘုန်းကြီးကခုသင်နေတယ်အဲဝေဒနာပေါ်ရင်ဝေဒနာဖြစ်ဖြစ်ရှုကြစိတ်ပေါ်ရင်စိတ်ဖြစ်ဖြစ်ရှုကြရုပ်ပေါ်လို့ရှိရင်လည်းရုပ်ဖြစ်ဖြစ်ရှုကြမသင်လားသမာဓိတွေမူတယ်ဘယ်ပါနဲ့တော့ကွာဒီထက်တွန်းဝင်သွားပါပြီလို့သင်မထားလားသင်တော့သမာဓိနဲ့ဝိပဿနာတွဲပြီးဒီကလာဖြစ်ဖြစ်ရှိရဆိုလွတ်လိုက်တဲ့အလုပ်ပဲလို့မဆိုနိုင်ဘူး ဖြစ်ဖြစ်ရှိရာကိုဘ누구နဲ့ဘ누구တွဲလွှတ်လိုက်သမာဓိနဲ့ဝိပဿနာတွဲလွှတ်လိုက်တယ်ဆိုတဲ့ဥစ္စာသဘောကျဒါဖြင့်သမာဓိတက်တက်မတည်တော်ဘဲနဲ့တရားဓမ္မတို့တွဲလွတ်တာနဲ့လဲအင်းဖြစ်ပြဆိုတာကိုအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေဒုက္ခသစ္စာတွေမြင်နိုင်တယ်ဆိုတာလည်းထင်ရှားပေါ့ဗျာအဲ့တော့ သမာဓိမပါပဲနဲ့အထူးမတည်ကြောင်ပဲနဲ့သမာဓိဥပဒနာတွဲပြီးတဲ့ကာလဖြစ်ဖြစ်ရှိရလွတ်လိုက်လို့ရှိရင်လေဒိဋ္ဌိပြုတ်၍သောတာပန်အလုတ်ကိုသက်ဝင်ဆိုင်တယ်ဆိုတာလည်းအထင်ရှားအဲ့ဒါအထင်ရှားမှမနေ့ကဝတ္ထုလေးနည်းနည်းစလိုက်သိချသွားအောင်လို့ဘုရားတောင်းဝန်ခန္ဓာကိုဒကာဓမ္မတွေလုံလောက်ကြတဲ့လုံလောက်ပြီးကြိုးစားတဲ့အခါရဲတင်းတင်းဝိဒကတံကတော်ဆိုတဲ့အတိုင်းရဲတင်းတင်းကြိုးစားနိုင်လောက်အောင်တန်ရမရှိပဲနဲ့ ကြိုးစားလို့ခီးပေါက်တာကိုဖရာထောက်ခံချက်ကိုယူကြအောင်လို့ရာဇဝိမှာဘုရားသခင်ကိုရမေကြီးသရင်သုံးပြီးဒီကလာနေတဲ့အခါကျန်နံလာလဲရှိသူတိမပရပိုက်ဆိုတာကလည်းမိစ္ဆာဒိဋ္ဌိနော်ဒီမိစ္ဆာဒိဋ္ဌိကဘုရားပွင့်လာတဲ့စားမတော်မနေရမဝဲရမဖြစ်ပြီးဒီကလာနေကြတဲ့အခါမှာဒိဋ္ဌိတွေအစည်းအဝေးကြီးဖွင့်ကြတယ် တို့မှာကောရမဘုရားပွင့်ရတဲ့စားရမယ်တောင်းရမယ်နေရမယ်ဝေးရမယ်ဖြစ်ပြီးနေရည်ထွက်လာတဲ့ကပိုးစိုးရင်ပမာခဲ့သူကောရမမပွင့်ခင်တော့တို့ဟာလားအတော်တွင်ကျဲတဲ့ပုဂ္ဂိုလ်တွေခုတွင်ကျဲမှုတွေရသိမ့်ပြီးဒီကလာဘုန်းတော်အာနိဘော်တွေပြောင်းမတတ်ဖြစ်ပြီးကုန်ပြီဒါဘယ်နဲ့လောက်ကြမလဲပဲစီဝဖွင့်လိုက်တော့ဘောရမဖရာစီကနီးကိုချို့တဝက်ရပြီတို့ နေတဲ့သွင်းသွင်းပြီးဖြမ်းမြကြီးဟောရလို့ရှိရင်ဖြင့်တို့လဲစားတော့နေထိုင်ပြီးဒီကရဒုသာသနာကြီးပွားရေးလည်းဖြစ်နိုင်မှာပဲအဲ့ဒီတော့တို့တွေကညံကုန်းပြောက်ရှာပြီးဂေါရမဘုရားရှိမှာတရားအခိုးလွှတ်ရအောင်တရားခိုးဆောင်ဖို့လူတယောက်ညံကောင်းအောင်လွှတ်ပြီးဒီကရလားသူစီကများများနေရလာတော့မှဒုဒိဋ္ဌိစီမှာကြောင်းဖွင့်သင်ပြီးဒီကလား ဝါရဖြန့်ပြီးဒီကလာတို့မြို့ရတယ်လေပြောရလို့ရှင်တို့လည်းပေါ်ဖို့များဖို့အခြေအနေဟာဆိုင်မှာပဲဆိုပြီးဒီကလာဒီထဲမှာပုဂ္ဂိုလ်ရွေးချယ်လိုက်တဲ့အခါမှာသူတိမပရပိုက်ကိုလာတွေ့ဒါနဲ့သူတိမပရပိုက်ကိုခေါ်ပြီးဒီကလာသူတိမတို့ဒိဋ္ဌိတွေဒီလိုဖြစ်နေတာမင်းသိဘူးလားသိပါပြီဘာကြောင့်ဖြစ်တယ်ဆိုတာသိရလားကောင်းမဘုရားကြီးမြင်မှုတင်မှုတွေကလည်းထင်ရှား နတ်ပြည်အကြောင်းတွေပြောပြန်လဲထင်ရှားလူပြည်အကြောင်းပြောပြန်လဲထင်ရှားသာသနာတော်ဝင်သွားပြန်လို့ရှိရင်လဲအမှန်တကူဗျာတွေအားတွေနဲ့အိဘိက္ခုခေါ်တာတွေကလည်းထင်ရှားဖြစ်နေတော့လက်တွေ့မှာသူတို့ကကောင်းတယ်တို့ကအပြောလန်းဆုံးနေတယ်လက်တွေ့တရားသွားပြီးဒီကလာမင်းသင်ရလို့ရှိရင်ဖြင့်ဒိဋ္ဌိတွေကဲတင်ရရောက်မှာပဲမင်းမသင်နိုင်ဘူးလားလို့သူညံကောင်းမှုဆွဲပြီးဒီကလာတင်လိုက်ကြတယ်နော်တင်လိုက်တဲ့အခါသူဒီမှာကအလုံးမိတ်ဆွေသင်္ဃတွေအတွက်ပဲ ကိုထမ်းဆောင်နေတဲ့ဘက်ကတော့ထမ်းဆောင်မှပဲဆိုပြီးကာလသူပဲတရားသွားပြီးခိုးယူပါမယ်ဆိုပြီးကာလသွားလိုက်ပါသွားလိုက်တဲ့အခါကျတော့ရှင်ပြန်ဘုရုရှိသွားတော့ရှင်အနန္ဒရှိသွားရှင်အနန္ဒနဲ့တွေ့ရှင်အနန္ဒရှိသွားပြောလိုက်သူဒီမှာကရှင်အနန္ဒဘုရားသာသနာတော်တပည့်တော်ရှင်ညိုတော်သာသနာတွင်ရံပေါင်ဖြစ်တဲ့သွတ်သွင်းပြီးကာလနေခြင်းပါတော့တယ်ပြောတော့ရှင်အနန္ဒကချိန်ဆတယ်ဒိဋ္ဌိတဲ့နဲ့သူဒုတိယကောင်းဆောင်ဖြစ်နေတယ်ဒုတိယကောင်းဆောင်ကဒီလိုဖြစ်လာတယ်ဆိုတော့ သူเจ้าကိုဝန်းနေလဲငါကသိတာမဟုတ်တော့ဘုရားရှိခိုးကလည်းရှင်မြန်ကောင်းဆိုးဆိုတာဘုရားမှာပဲဉာဏ်ချိန်ဝင်ရှိလို့ချိန်နိုင်တယ်တို့မချိန်နိုင်သေးဘူးဆိုဘုရားရှိသွားတော့ဘုရားကတွေးလိုက်သူဒီမှာဒီသာသနာတော်မှာငါဘုရားကြည်ညိုလို့သာသနာတော်တို့သာသနာဝင်ဉာဏ်လာလားလို့ဆင်ញင်လိုက်တဲ့အခါလဲဘုရားကြည်ညိုတဲ့စိတ်တစ်စိတ်မှမပါဘူးသူဝင်တော့မှဆင်ញင်တဲ့အခါနော်ဘုရားဝန်တွင်ငါဘုရားညာနဲ့ သူတိမာယဝန်တွင်ကိုလိုက်ပြီးတကယ်ဆင်ញံလိုက်တဲ့အခါကြီးညိုတဲ့သရဆိုတာတကယ်ကျွမပါဘူးအားတော့ဖြင့်ငါဖျဲတပိသားတွေများကြီးညိုပုံတိုင်မူတွေကြီးညိုလို့ဝင်လာတာလည်းလို့ကြည့်လိုက်ပြန်တဲ့တပိသားမိတွေကိုလည်းတယောက်မှကြီးညိုလို့ဝင်လာတာမဟုတ်ဘူးဒါနဲ့ဆက်ပြီးဒီကလာတွေ့လိုက်ပြန်တော့ဩဒီကနီးလာပြီးခိုးမယ်ခိုးပြီးပြန်ထွက်ထွက်ပြီးဒီကနီးတွေကိုဟိုမှာဒိဋ္ဌိတွေတင်ပြီးဝါရဖြန့်ပြီးပေါ်များရေးလိုက်မလို့ပါလားဆိုရယ်သိတယ် သိပင်သိညာဆိုတော့ဒီသိတယ်မကဘူးဖះကရှေ့တွေးလိုက်ပြန်တော့တကားဦးလေတရားကိုခိုးယူရင်မတ်တတ်နဲ့ရန္တာဖြစ်မှာလဲဆက်မြင်တယ်တရားကိုခိုးယူရင်မတ်တတ်နဲ့ပါတော့ရန္တာဖြစ်မှာလဲဆက်ပြီးဒီကရာမြင်တော့ညီတော်နနာသုတိမသင်္ကန်းဝုတ်ပေးလိုက်ကွာဆိုတော့သင်္ကန်းဝုတ်ပေးလိုက်ဆိုတော့သာသနာတော်တော်သွန်းပေးလိုက်ကြတာပေါ့ဗျာအဲ့ဒီရင်သူကတော့အကျံစီတော့ဟာ သုံးချိုးတစ်ချိုးတော့အောင်ပြီနှစ်ချိုးပဲကြံတော့တယ်သာသနာတော်ဝင်ခွင့်ရဖို့ဒိဋ္ဌိလွယ်တာမှမဟုတ်ပဲဝင်ခွင့်ရတဲ့ဆိုရင်ပြန်သူစိတ်ထဲမှာတော့အင်းတစ်ထစ်တော့အောင်ပြီဆိုပြီးဒီကရာ तू ကတရားခိုးဖို့ပဲအချက်ကောင်းရှာတော့မယ်ဆိုပြီးဒီကရာနေတော့မယ်ဝါရုကဘုရားရှင်မှာလူယုံနာမှာဖြစ်ပြတဲ့နေယူပြီးဒီကရာတောထွက်သွားတဲ့ယဟန်တွေရှိကြအဲ့ဒီယဟန်တွေကယဟန်တွေဖြစ်ပြီးဒီကရာပြန်လာကြပြန်လာကြတဲ့အခါဘုရားရှင်လာလျှောက် သူကလည်းဒီကိုယ်တော်လာတယ်ဆိုနောက်ကမြောင်လိုက်ပြီးဒီကလာဒီကိုယ်တော်ရဲ့အဝေးကကြွာလာတာမေးရမြန်နိုင်ရရှိတယ်မအဲ့ဒီထဲမှာပဲခိုးစရာဝက်စရာတော့ပါမှာပဲတရားသဘောတွေဆိုပြီးလိုက်သွားတော့ကိုယ်တော်ရဲ့ကလျှောက်ကြတယ်မင်းဘယ်တော့ဘုရားကမေးတဲ့အခါဘောဇနာသဗ္ဗယဥစုသဗ္ဗယပုဂ္ဂလသဗ္ဗယဆိုရဲဖြစ်ကြရဲ့လားတရားဥရိယများများကမင်းတို့အထမြောက်ကြရဲ့လားဆိုတော့ပုဂ္ဂိုလ်တွေက လျှောက်ကြတယ်တဲ့တပည့်တော်တို့ရတ္ထဖို့လည်းရပါပြီဗျာဒါကြောင့်ပရိသေနေမှုလဲကုန်ပါပြီကျင့်စရာကိစ္စသောလသကိစ္စဆိုတဲ့ပထမမဲ့၄ချက်ဒုတိယမဲ့၄ချက်တတိယမဲ့၄ချက်သစ္စာ၄ပါးသရုပ်ဓမဲ့၄ချက်ဆိုတဲ့16ချက်သောကိစ္စတွေလဲကုန်ပါပြီဗျာလို့လျှောက်တော့သူတိမကနားထောင်ဩဒါတော်တော်အရေးကြီးတဲ့စကားပဲသူစိတ်ထဲမှာရတ္ထဖို့လည်းရပြီလို့ပြောတယ် ပရိသေနေမှုလည်းကုန်ပြီလို့ပြောတယ်လုံးစရာကိစ္စတွေလည်းမရှိတော့ဘူးလို့ပြောတယ်ဒါရေးကြည့်တဲ့ချက်တွေပဲလို့သူစိတ်ထဲမှတ်ထားမှတ်ထားပြီးကြတော့ခဲဒါပြန်ဘုရားသခင်ကိုရမေကြီးကသာဓုသာဓုကွာမင်းတို့ကိုယ်ရေးကိုသိတဲ့ပုဂ္ဂိုလ်တွေကိုဒုက္ခကိုယုံပြီးကယ်တင်နိုင်တဲ့ပုဂ္ဂိုလ်တွေဖြစ်လေသောကြောင့်ကိုကိုသနာတဲ့ပုဂ္ဂိုလ်တွေဖြစ်လေသောကြောင့်ငါဘုရားကသာဓုခေါ်တယ်အလုထမ်းမြောက်တဲ့ပုဂ္ဂိုလ်ကျတော့ဘုရားသာဓုခေါ် အလုတ်ထားမမြောက်သေးတဲ့ပုဂ္ဂိုလ်ကြတော့သာဓုခေါ်လို့တော်ပါဘာဖြစ်လို့တော့ဆိုတော့ကိုယ်ကိုယ်မှမတနာသေးတဲ့ပုဂ္ဂိုလ်ကိုအလုတ်ထားမမြောက်သေးတဲ့ပုဂ္ဂိုလ်ပဲလို့ဆုံးမြတ်ရချမ်းဒကာဓမ္မတွေဒါကြက်ကြက်စဉ်းစားဖို့ဒီရေးရဒကာအောင်ရေးကြည့်ဗျာကိုယ်ကိုယ်ကိုတနာတဲ့ပုဂ္ဂိုလ်ကြတော့ဘုရားကအထမြောက်သွားတော့သာဓုခေါ် သာရတော့ကနေကရှင်ကနဲ့လောကီလိုက်ပြီးဒီကလာမြို့မြို့ဘုံနေတဲ့ပုဂ္ဂိုလ်ကြတော့ကိုယ့်ကိုယ်ကိုမတနာတဲ့ခဲကိုယ်ဒုက္ခကြီးပင်လဲဝေးနေတာမှာကုခပြီးဒီကလာတောင်ကမရှာတဲ့ပုဂ္ဂိုလ်ဖြစ်နေသောကြောင့်ဘုရားကလူမိုက်သာဓုခေါ်လို့တော်ပါအဲဒီလိုပုဂ္ဂိုလ်တွေကြတော့သာဓုမခေါ်ဘူးတဲ့ဒကာဓမ္မတွေရိမ့်မိအဲဒါကြောင့်ဘုရားသာဓုခေါ်တာဘယ်လိုပုဂ္ဂိုလ်လဲဆိုတာလေဒကာကျွဲဒကာသစ်တို့ပေါ်ရောဘယ်ပုဂ္ဂိုလ်မျိုးခေါ်လို့ရှိပါလဲ ဒကာအုံတို့သဘောကျလားဘယ်လိုပုဂ္ဂိုလ်သားတို့ခေါ်ပါလဲပုဂ္ဂိုလ်ဒုက္ခတွေမှာကိုယ့်အကိုညာနဲ့ထုတ်ကဲတင်ယူနိုင်တဲ့ပုဂ္ဂိုလ်ကိုသာဓုခေါ်တထေးကြွယ်တွေမရရအောင်ထဲအောင်ကြွအောင်လုပ်နေတဲ့ပုဂ္ဂိုလ်မျိုးသူသာဓုခေါ်သလားမှန်ပါဗျာ။ဟောသူကဒုက္ခရည်နေဒုက္ခရှာနေတယ်ဆိုပြီးတော့သာဓုမခေါ်ဘူးသူ့တော့သနာတာပဲရှိမှန်ပါဗျာ။သဘောကျလား တသေးရယ်ပံဖြစ်ပြအောင်လျှောက်ရှာပြီးဒီကရလောဘဒေါသမောဟတွေနဲ့ခန္ဓာကိုယ်လွယ်သုံးစားလုပ်ပြီးဒီကရနေတဲ့ပုဂ္ဂိုလ်တွေကြတော့ဘုရားကဘယ်လိုစိတ်ထားရှိလာပါလိမ့်။ဩမိုက်တဲ့မိုက်နေသေးတကူ။ဘယ်လိုဆုံးပြရလဲ။မိုက်တာကတနေ့ကပြောခဲ့ပါတယ်။ဒီကန္တာကြီးဖြစ်ဖြစ်မမြင်လို့တခါမိုက်။သဘောကျ။နောက်ခန္ဓာရဖို့အရေးကို သာယတမေရှိဝါရဲ့ဆိုလောဘဒေါသမောဟနဲ့တဏှာဥပါဒံကံနေနဲ့လုံနေတာကိုအဲ့ဒါနောက်ခန္ဓာရဖို့အရေးလဲသူပါမနေဘူးနောက်ခန္ဓာရပြန်ဒုက္ခသစ္စာရာပမ်းမသိလို့သူက နောက်ခန္ဓာရဖို့အရေးကိုလည်းလိုက်နေလို့တခါမိုက်အဲလက်ရှိခန္ဓာဒုက္ခသစ္စာမသိလို့တခါမိုက်နောက်ခန္ဓာရဖို့အရေးတခါလိုက်စားနေပြန်တယ်တခါမိုက်နဂါမဖြစ်ပြီးဒီကရနေခြင်းကြောင့်တာရုခေါ်လိုက်လို့ရှိရင်ဒီပုဂ္ဂိုလ်တွေအုတ်ခေါက်တော့ရှစ်စိတ်ကွဲလိုက်ဘူးမှန်ပါဗျာ ခေါ်လိုက်တော်ပါတကယ်ကြွေဖရာသာရုမခွင်တော့ဥကောင်းစစ်စိတ်ကွဲဖို့သာပြင်ပေတော့တယ်ကြောက်စရာသိမကောင်းဘူးလားအဲ့ဒါခမည်းတော်ကျင်နှခမ်းမဲ့ကျင်မိမောက်တာတော့ဘုန်းကြီးကမပြောလို့ပါဘူးတကယ်ဟုတ်နာရမနာနဲ့နော်ခင်ဗျာတော်ဗျာလုံးလာဝရိယလေးကောင်းလို့ဒီနေ့သိန်း9000တော့တော်တော်နေရာကျသွားတယ်ဒါနှခမ်းမဲ့ကျင်မိဖို့ပြန်ခင်ဗျားကသာပြောနေကျုံဖြင့်ရှားသွဲလို့ရှားလေရတော့အိုးခင်ဗျားရှားကျုံးနေသေးတယ်ကျုပ်ရှားရှားမရဘူးဗျာ အနကမဲ့သမီးများမဟုတ်နိုင်သေးတယ်ငြိမ့်ပြီလားအဲ့ဒါတွေကြတော့လဲဘာလပေါ်မှာဘာလဆင့်နေတယ်ဘာလတရဖြစ်ပြီးဒီကလာနေတော့တယ်လို့ဘုရားကသာဓုခေါ်ရလားမဟုတ်ပါဘူးတကယ်ကြွယ်တယ်ဘုရားသာဓုခေါ်တဲ့ထက်ကိုယ်ပါလို့ရှိရင်ဖြင့်ခမည်းတော်ကြွေးကြော်တာနေရအပေကကြားဖို့ပဲရှိတော့တယ်မှန်ပါဗျာသဘောကျကဲဒါဖြင့်ဓမ္မတွေပညာဆင်ညာဖို့အချိန်လေးကြံသေးတော့ပြင်သေးတော့ဘုရားမှန်ပါ ဘုရားသာဓုခေါ်တယ်ရေးပြင်အောင်မေးဆိုပြီးပြင်ကြတာပေါ့ဘုရားကဝန်တာတာကရင်ဝယ်သားကဲ့သို့တနာတဲ့ပုဂ္ဂိုလ်တွေမို့ရင်ဝယ်သားအဖြစ်သို့ရောက်လာရင်ခေါင်းကသူ့သားတော်သူ့သာသနာတော်အတွင်းရောက်လာရင်သာဓုခေါ်တာသားတော်တွေကဒီလိုလုပ်နေမယ်ဆိုလို့ရှိရင်သာဓုခေါ်ပါအဲရာဟုလာသားကဲ့သို့တသားရဲထားတယ်ဆိုတာဒကာဓမ္မတွေသိတော့အင်းသားတော်တွေသမီးတော်တွေကဒီလိုလုပ်နေလို့ရှိရင်မတော်တော့ တို့ဒီကားလဲဆိုလို့ရှိရင်ဖြင့်ဒီဥစ္စာဘုရားကလည်းငါတို့တို့သနာလဲလေးသိမ့်ခြင်းနဲ့ကိုပါသိမ့်ငါတို့ရေးကြီးရွတ်ဆောင်လာသူရေးသူမိတာလက်ထက်ကပြီးပါရဲ့တန်းနဲ့တို့ရေးတို့ရေးအတွက်လောက်တာကိုတို့ကအရေးမဆိုင်ဖဲနဲ့စကားနားမထောင်ပိုင်းနဲ့သာသနာတော်အတွင်းသားဖြစ်နေမနေဘဲနဲ့ တို့ဒီကားလဲဆိုရှင်ဘယ်ချိုးစားပါလိမ့်မလို့လို့မေးတဲ့အခါသားတော့သမီးတော့မဟုတ်တဲ့ပြင်ထော်လောကမ်းမှန်နေဖြစ်ပြီးနေတော့တယ်ဆိုတာတကယ်သိညင်းမှုမလို့တော့ဒါကြွယ်ဒီထဲမှာပါနေတော့ကြိုးချကြိုးချလည်းမပါနဲ့ဒီရိပ်ပြီးကြပါလားကြိုးချကြိုးချတော့ကြိုးချကြိုးချလည်းမပါဘူးပြီးကြရမယ်ကိုယ်ရေးကိုယ်သားကဲတင်ကြပါဆိုတာပါပဲဒါရင်ဒါဖြင့်ဒကာဓမ္မတို့ သာဓုခေါ်ပြီးဒီရန်လေးလွတ်လိုက်တဲ့အခါသူတိမကအင်းဘုရားရှိခိုးတက်ရိုက်မေးရင်မလေးစားရရောက်တော့မဒီကိုတော်လေးကြောင်းလိုက်မှပဲဆိုပြီးကြောင်းလိုက်ပြီးဒီကလာဒီကိုတော်လေးကဘေးနာကြောင်းသွားပြီးနေကြတဲ့အခါလိုက်မေးတဲ့အခါရှင်ဘုရားတို့ရှင်ဘုရားတို့ဒီကားလို့ဆိုရင်အရတ်ဖို့ရတယ်လို့ပြောတယ်ဘုရားရှိခိုးပရိသေနေမှုလဲကုံပြီလို့ပြောတယ်၁၆ချက်မိုက်ကိစ္စလည်းမလုံးတော့ဘူးလုံးเสียမရှိတော့ဘူးလို့ပြောတယ်အဲ့ဒါရှင်ဘုရားတို့ရန်တာဖြစ်ပြီဆိုတော့ပဲ အဲဒီတော့ရှင်ဘုရားတို့ကောင်းကင်ပြန်နေလားမြေရှုနိုင်လားသူတို့ကပြောတာတွေမြောက်ကျွန်းကပြောတဲ့သံတွေတောင်ကျွန်းကနေရှင်ဘုရားတို့ကကြားနိုင်လားဆိုတော့ तू ကသမထလမ်းနေလျှောက်ပေးဘာမေးပါလဲသမထလမ်းမှာဒီဥစ္စာတွေကကောင်းကင်ပြန်မြေရှုသူတို့ကပြောတာကြားနိုင်တာကိုအဲ့ဒါတွေမေးလိုက်တဲ့အခါကျတော့ဟိုကိုယ်တော်တွေကဩဒီပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်ပါလိမ့်မလို့မသိဘဲနဲ့မေးနေရှာတာတို့တော့မဖြေရင်လည်းမကောင်းဘူးဆိုပြီးကြလား ပညာဝိမု ക്ത ခောမယာသုတိမသုတိမသုတိမမယံငါတို့သည်ဇာနသုခေနဇံ၆တဖြင့်ပညာမတ်တေနေဝပညာဖြင့်သာလေဥမှုစတိကိလေသာလွတ်ရရဟန္တာဖြစ်ခဲ့၏တို့သမထလမ်းမပါဘဲနဲ့ပညာလမ်းနဲ့ရဟန္တာဖြစ်လာခဲ့တယ်ကွာလို့တို့တို့ပဲဖြေလိုက်သမထလမ်းကမတက်ဖဲနဲ့ ဝိပဿနာလမ်းကနေပြီးဒီကာလလောက်လာခဲ့တဲ့အတွက်ရဟန္တာဖြစ်ခဲ့တယ်။ဒါကြကျေနပ်ပါလား။သမထလမ်းကမလာပဲနဲ့ဝိပဿနာလမ်းကအလုံးလုံးပြီးဒီကာလရဟန္တာဖြစ်သူယူခဲ့ပါတယ်ဆိုတော့သူတို့သမထမပါဘူးလို့ပြောလိုက်။ရိမ့်မိမလား။အဲ့ဒီတက္ကရာဆရာကဇာနာဒုက္ခေနဇန်၆တဖြင့်ဝိပဿနာမတ်တေနေဝ ပညာမတ်တေနေဝပညာစကားမြင့်တယ်ဝိမု ക്തി ကိလေသာမှလွတ်ခဲ့ပြီတက္ကရာဆရာကလည်းဘုရားဘောရှိပြီဒီတိုင်းပဲဖွင့်လိုက်တယ်ဇန်တော့6တွေ့ပါတယ်မပါပါဘူးဝိပဿနာနဲ့ပဲပါကဒီပြင်ဝိပဿနာပညာမျှနဲ့ပဲတခါရရန္တာဖြစ်သူရောက်လာပါတယ်လို့ခုနကရန္တာတွေကသူတိမှဖြေးလိုက်တယ်သဘောကျဒါဖြင့်ဒီဃာရမတွေဖြစ်ဖြစ်ယူခိုင်းတာသမထပါသေးသလားလို့မေးလို့ရှိရင်သမထအထူးတည်တော်လာတော့မပါဘူး သူဟာသူအတွန်းဝင်နေတဲ့သမာဓိဋ္ဌိသမာသင်္ကပ္ပပညာမဂ္ဂင်နောက်ကအရှင်လိုက်နေတဲ့တတိဝရိယသမာဓိဆိုတဲ့မဂ္ဂင်၃ပါးတော့မပါဘူးလား။အဲပညာမဂ္ဂင်က၂ပါးသမထမဂ္ဂင်က၃ပါးပေါ့။ဒါကတော့ရှုပါမြဲကိုဗျ။ဒါဖြင့်ဒကာဓမ္မသူအထူးအထုတ်တာလားဥပဒနာရှုတဲ့အခါမှာရေယူလို့ဂူပါလာတာလား။ရေယူလို့ဂူပါလာတာဖြစ်ပါတယ်ဆိုတော့ဒကာအောင်တို့တန်မြဲရှိဖို့မလိုတော့ဘူး။ ဥပဒနာလို့သမထနောက်ကလိုက်တာရှင်းပြီနော်သမထကြီးတက်တက်မှုတယ်တာဟုတ်သေးရဲ့အဲ့ဒါဒီရဟန္တာကြီးတွေကဖြေလိုက်ပညာဝုဒ္ဓကောမယသုတိမသုတိမသုတိမပြလိုက်မယံငါတို့သည်ဇာနာသုတ်ခေနဇန်၆တဖြင့်ဝါဇာမပါဖြင့်ပညာမတ်တင်နေဝပညာဖြင့်တယ်ဥမုတ်တိကိလေသာမှလွတ်ခဲ့၏တို့ဇာမပါပဲနဲ့ပညာမြနဲ့ကိလေသာမရှိတဲ့ရဟန္တာဖြစ်ယူခဲ့တယ်ကွာ ရှင်းမလားဇံမပါဘူးတဲ့နော်တခါကျော်ရှင်းမလားသမထပါသေးလားမပါဘူးတဲ့သူဟာသူကိုယ်ယူလို့ရေပါတာတော့ပြန်အထူးမဆိုလိုပါဘူးနော်ဥပဒနာရှုလိုက်လို့သမာဓိမခင်၃ပါးလိုက်လာတာတော့မလိုက်လေမဖြစ်လို့လိုက်လာသာဇာတတွေကိုဗျသဘောပါဘူးဒါနဲ့သူဒီမှာကဒီလိုဖြေလိုက်တော့လေတကားဦးကြီးနားလေလားသူမလဲဘူးမလဲတော့ ကိုတော်တွေကသုံးပြချက်ချလိုက်ငါတို့ပြောလို့တော့ဒီပုဂ္ဂိုလ်လယ်မပုဂ္ဂိုလ်မဟုတ်ပါဘူးဘောက်တော့မဆံဘူးပေါ့ဗျာသူတို့ပြောလို့နားလည်မှာမဟုတ်တဲ့တည်းမနားလဲခြင်းလဲမလဲခြင်းနေသူတိမာငါတို့တော့ပညာစခန်းနဲ့နိဗ္ဗာန်လှမ်းခဲ့တယ်ဒါပဲပြောလိုက်ရိပ်မိပြီလားပညာစခန်းနဲ့နိဗ္ဗာန်လှမ်းပြီးယူခဲ့တယ်ဒီလိုပြေးလိုက်တော့ဩတယ်လဲ ဖြစ်တဲ့ကိုယ်တော်တွေပါလားသူကလိုချင်တာကဒကာဓမ္မတို့ဟိုမှာသင်ဖို့ကြားဖို့ဘယ်လိုလုပ်ရလဲဘယ်လိုကင်ရလဲဒါတွေကောင်းငင်ပြန်မြေရှုနိုင်တယ်ဒါတွေဘယ်လိုလုပ်ရင်ဖြစ်တယ်ဒီလိုသူကအစီအစဉ်တွေလိုချင်တာမှန်ပါဘူးဟိုကိုယ်တော်တွေကလည်းဒီအစီအစဉ်မပါဘဲနဲ့နိဗ္ဗာန်ရလာတော့သူလိုချင်တဲ့အစီအစဉ်ကကောင်းငင်ပြန်မြေရှုပြမှဒိဋ္ဌိတွေကလည်းတကူကြည့်မှာဟုတ် ဒီဒီဒိဋ္ဌိစကံဒီသူလိုချင်တဲ့အချက်ကလည်းဒီကိုယ်တော်တွေကဒီလမ်းကတက်လာတာမဟုတ်တော့ပြောနိုင်မှာမပြောနိုင်တော့ပညာမှပညာနဲ့ပဲကွာပညာမျှနဲ့ပဲကိလေသာမှလွတ်ပြီးဒီကလာလာခဲ့တယ်ကွာအဲ့တော့မနာလဲခြင်းလဲလဲတော့မလဲခြင်းလဲနေတော့ပညာနဲ့ကိလေသာလွတ်ခဲ့တယ်ဒီလွတ်ပဲလို့ကိုတော်ကြီးတွေကပြောလိုက်တာသူနားမလဲတော့နားမလဲတာနဲ့သူဒီကားလဲစိတ်ကူးပြောင်းပြီးဒီကလာဒီကိုတော်တွေနဲ့ပြောရဆိုရတဲ့တူတော်မဲ့ကိုတော်တွေ ဘုရားရှိသွားမေးရတာအေးပါတယ်ဆိုပြီးဘုရားရှိသွားမေးဘုရားရှိသွားမေးတော့ရှင်ဘုရားဒီကိုယ်တော်တွေရှိပြီးတော့သွားပြီးရန်တာဒီသွားမေးပါတယ်ကောင်းလင်ပြန်မြေရှုံးနိုင်ရင်ဘာလဲသူတော်ပြောတဲ့အတိုင်းကြားနိုင်ပါရဲ့လားမြင့်မတော်ကသဲမြင်နိုင်ပါရဲ့လားရေပေါ်မှာရေမခွဲပဲနဲ့ရေပေါ်တွင်တခါတည်းသွားနိုင်ပါရဲ့လားလမ်းနိုင်ပါရဲ့လားမြေပေါ်မှာရှိုးသွားနိုင်ပါရဲ့လားအဆရှိသည်နဲ့ဇံလန်းကြီးမေးတာပဲသမဏလန်းကြီးမေးတာပဲအဲ့ဒီဘုရားခင်ကရမေကြီးဟောသူဒီမှာခက်ပါသေးရဲ့ အဲ့တော့ဗျာတဲ့တပိတော်တာရှင်းပြီဒီကလာပြောပါအောင်ဆိုတော့ကဲပုဗ္ဗေကောတုတိမှာဓမ္မထေတိညာဏပိဿာနိဗ္ဗာန်ညာဏကိုဘုရားကလည်းဖြေလိုက်တယ်ဒါပါပဲကွာသုတိမသုတိမပုဗ္ဗေရှိဥစွာမဆအခါကာလကလောက်ရမှာကဝိပဿနာဉာဏဟုဓမ္မဒိဋ္ဌိဉာဏဝိပဿနာဉာဏ်ဒီဟောသည့်ရှိဥစွာအလင်အရင်လောက်ဖွယ်ရလောက်ဖြစ်လာ၏ဝိပဿနာဉာဏ်ရင်လောက်กว่าရှင်းမလား ပစ္စာဥပဒနာဉာဏ်လုပ်ပြီးတဲ့ခါနာမှာနိဗ္ဗာန်နဲ့နိဗ္ဗာန်၌ဉာဏ်မြင်တဲ့မြင်တဲ့မဲ့ဉာဏ်ဒီဟောသည့်ဖြစ်နောက်မဲ့ဉာဏ်လာပါလိမ့်မယ်ကွာဝိပဿနာဉာဏ်ပြီးမှမဲ့ဉာဏ်လာပါလိမ့်မယ်ကွာလို့ဘုရားကဖြေလိုက်ရှင်ဗျာတဲ့ရှင်ဗျာပြောတာလဲတူတာပဲတဲ့နားမလဲဘူးတရားဓမ္မတို့သူတိမနားလဲတဲ့ရဲ့ဘုရားပြောတာတော့တရားဓမ္မတွေရိပ်မိပြီဝိပဿနာဉာဏ်ကဗါတဲ့ ဥပဒနာဉာဏ်ကိုရှေ့ထားဥပဒနာဉာဏ်ကိုရှေ့ထားမှာမဉဏ်တော့လိုက်လာလိမ့်မယ်သဘောကျအဲတော့ဥပဒနာဉာဏ်ရှေ့သွားလို့ရှိရင်ဥပဒနာဉာဏ်မဉဏ်နောက်ကလိုက်လာပါလေကိုပုပ္ပေခောသုတိမဓမ္မဒိဋ္ဌိဉာဏ်ပိစ္ဆာနိဗ္ဗာန်ဉာဏ်လို့ခေါ်လိုက်ဒါပါဠိတော်ပါပဲ ဝိပဿနာဉာဏ်ရှေ့ထားမဉာဏ်နောက်ကလိုက်လာလိမ့်မယ်ကွာဆိုတော့ဇံငန်းပါသေးလားမှန်ပါဘူးရှေ့ပိုင်းကလည်းဉာဏ်ပဲနောက်ပိုင်းကလည်းမဉာဏ်ပဲဆိုတော့ဒကာဓမ္မတွေဉာဏ်ကြီးမနေဘူးလားမှန်ပါဘူးအဲ့ဒီရင်ဘုရားသခင်ကိုရမကြီးကပြောတဲ့စကားကိုပဲသူတိမကနားမလဲပဲဖြစ်နေတော့ဘုကိုယ်တော်ရဟန္တာကြီးတွေလို့ပြောတယ်လို့ပဲဘုရားကလည်းမိတ်ရှိပြန်တယ်တကားကျွေးသူတိမမင်းနားလဲခြင်းလဲလဲတော့ကွာမလဲခြင်းနဲ့နေတော့ဟုတ်လား ဝိပဿနာညာရှေ့ပဲကွာမညာနောက်ပဲကွာလို့ဖြေလိုက်ပါပြီးတော့အကျယ်တွင်တရားဆရာကသူဒီမှာတဲ့ဒီလိုဘုရားသခင်ကိုရမေကြီးကမင်းနာလဲခြင်းလဲမလဲခြင်းနေဆိုတဲ့စကားတခြားကြောင့်ပုံတာမဟုတ်ပါဘူးတဲ့ဒကာဓမ္မတို့နိဗ္ဗာန်ရတဲ့ဥစ္စာဟာတဲ့သမထ යි အကျိုးသမထ යි အာနိသင်သမထအကြောင်းပြီးတယ်လို့မယူနဲ့လို့ပြောတာ မှန်ပါပါသဘောကျလားနိဗ္ဗာန်ရခြင်းတဲ့ပုဂ္ဂိုလ်မှာသမထဤအကျိုးသမထဤအာနိသင်သမထကြောင့်ပြီးတယ်လို့မယူပါနဲ့ဝိပဿနာကြောင့်ဝိပဿနာအကျိုးဝိပဿနာဤအာနိသင်ဝိပဿနာကြောင့်နိဗ္ဗာန်ရောက်တယ်လို့သာမှတ်လိုက်လို့ပြောတာပါပဲရှင်းမလားမနေ့ကလည်းပုံမူပြီးရှင်းအောင်ပြောနေတယ်ဆိုတာဒကာဓမ္မလေးလင်းနဲ့ဆိုတာသတိထားပါ ဝိပဿနာရှေ့ထားရမယ်ဆိုတာမသေးကြဘူးလားအဲ့ဒါနိဒာနဘက်ကတန်ရုပ်ပါဠိတော်သူတိမဘရဝိဟောတဲ့နေရာပါပဲရာဇူပြီးမှဟောတယ်လို့မှတ်လိုက်တာပေါ့နော်ဒါနဲ့ပဲဒီလိုပြောလိုက်ပြန်တော့လေဘာမှအိတ်မပါတဲ့လူကဘာထက်ပေပေတကောင်ဖတ်မတင်ဘူးဆိုတော့မနေ့ကလည်းပြောခဲ့သူ့ဘာဖတ်တယ်နော်ကဘာမှဖတ်တယ်တော့ဘုရားသခင်ကိုရမကြီးရဲ့ကဲသူတိမတော့ခက်ပကွာ သူကလည်းတရားတစ်ခုခိုးမလို့တရားရှင်းရှင်းလေးကဘယ်လိုကြံဘယ်လိုကြံဆိုတာကိုလည်းဒီကပြောတာကိုလည်းသူကနားမလဲတော့ဂိုင်းလက်တွေ့ပြမှာပဲတော်တော့မယ်ဆိုပြီးဝိပဿနာလက်တွေ့ပြဘုရားလက်ထက်ကလေးကဝိပဿနာလက်တွေ့ဆိုတဲ့ရှိဘုရားလက်ထက်ကလေးကဒကာရမတို့သူတိမကိုဘုရားသခင်ကိုရမကြီးကသူ့ပဲဝိပဿနာနဲ့နိဗ္ဗာန်အရောက်ငါသင်ပြပြီးဒီကလာပေးတော့မယ်ဆိုပြီးဘုရားကဒကာရမတို့သူတိမကိုလက်တွေ့ဝိပဿနာပြတော့ မှန်ပါပါဗျာ။ကိုင်းဒါဖြင့်ဓမ္မတို့ဒီဥစ္စာဒီဘုန်းကြီးကဟောတာလားဖခင်ကသူတိမကိုရန်တာဖြစ်အောင်လို့လက်တုဥပဒနာနဲ့သင်တာလားဆိုတာယခုဟောရတန်တရားသာခမည်းတော်ကြီးဆက်ပြီးတော့မှန်ပါပါဗျာ။သဘောပါလား။ဒါဖြင့်ဓမ္မတို့ဒီဥစ္စာဒီအမတမမွန်မြတ်တယ်ကောင်းမြတ်တယ်တို့နေရမယ်တရားပါလားဒီပုဂ္ဂိုလ်ဟာမိစ္ဆာဒိဋ္ဌိမှာအစစ်ကြီးပါကလားမှန်ပါပါ ဒီမိစ္ဆာဒိဋ္ဌိအစ်ကြီးကိုမိစ္ဆာဒိဋ္ဌိကိုဖြုတ်ရအောင်မယ်ဆိုတာရှည်သွားရှည်လိုက်မယ်ဆိုတာလည်းဒကာရမတွေကစောစောစီးစီးကတော့မှတ်လိုက်တာပေါ့မိစ္ဆာဒိဋ္ဌိဟာဘုရုရင်ဖြုတ်ရမှာမိစ္ဆာဒိဋ္ဌိရှည်သွားရှည်နေတဲ့ပုဂ္ဂိုလ်မိစ္ဆာဒိဋ္ဌိမဖြုတ်ဘဲနဲ့ဒကာရမတို့မညံဖုန်ညံရနိုင်ပါမရပါဘူးသောဝတ္တဘိက္ခွေကိဉ္စီဓမ္မနေသတော့ပတ္တတော့အနုလောမိကာယခန္တီယာ ဘဝိတ္တိတိနေတံဌာနံဝိသတိအင်္ဂုတ္တပါဠိတော်ဝတ္တဧကံဒိနရှင်ရာဖြင့်သောတပုဂ္ဂိုလ်သည်တဲ့သင်္ခါရသင်္ခါရတရားတို့သင်္ခါရတရားဆိုတာခင်ဗျားတို့ယုံနာနေပေါ့ဗျာနိစ္စတော်နိစ္စအဖြစ်ပတ္တတော်ရှုသောပုဂ္ဂိုလ်ဟာတဲ့အနုလောမိကာယသစ္စာလေးပါးနဲ့လျော်သောပညာဖြင့်ခန္တီယာနှစ်သက်ခြင်းပညာဖြင့် ဘဝိတ္တိဖြစ်လိမ့်မယ်တန်ဧတံခန္ဓာဤကြောင်းဒီနတ်တိမရှိဘူးနေတ္တဒိဋ္ဌိရှိနေဖြင့်သစ္စာလေးပါဘယ်တော့မှရလိမ့်မှာမဟုတ်ဘူးဒါပြန်သစ္စာလေးပါမှမရရင်သောတာပန်မတည်နိုင်ဘူးကိုဗျာသစ္စာလေးပါမှမပိုင်းခြားနိုင်ဒုက္ခသစ္စာမပိုင်းခြားနိုင်လို့ရှိရင်ဒီပြန်အပယ်ဖို့၊ကွာဖို့၊မျက်မှောက်ပြုဖို့ဆိုတော့ဝေးကြီးပေါ့အဲ့ဒါကြောင့်ဒကာရမတို့သူ့ကိုဒိဋ္ဌိအရင်ခွာလိုက်တယ်ကဒါနဲ့သူတိမဟာ မင်းလက်တွေ့ပြမှာကွာခုနားမလဲတာသာထားပါဆိုပြီးဒီကလာလက်တွေ့ပြတော့ခန္ဓာ၅ပါးကိုဘုရားသခင်ကိုရမေကြီးဒီကံရရှာနော်ခန္ဓာ၅ပါးကံရမှာပဲဒီကဓမ္မတို့ဘာကြောင့်ခန္ဓာ၅ပါးဘုရားသခင်ကိုရမေကြီးလက်မလို့ပဲနဲ့ကံရပါလို့ဤကံရပါသလဲလို့ဒီကသစ်တို့ကမေးထုတ်လို့ရှင်ခန္ဓာ၅ပါးမှတပါဟောเสียတရားမရှိဘူးမှန်ပါပါဘုရားသဘောကျခန္ဓာ၅ပါးမှတပါပြเสียအနိစ္စတရားရော မရှိဘူးခန္ဓာ၅ပါးပဲအနိစ္စဒုက္ခအနတ္တဒုက္ခသစ္စာဆိုပြီးပြရမှာဖြစ်နေတော့ခန္ဓာ၅ပါးကိုတခါတည်းပြတယ်။ဂိုင်းတာဖြင့်ဒကာဓမ္မတို့သုတိမကိုတခါတည်းမေးပါလေတဲ့သုတိမရေမေတ္တနာမှာရှိတဲ့ဝေဒနာလေးတစ်ခုဒကာဓမ္မတို့သဏ္ဍာမဝေဒနာဘယ်နှမျိုးရှိပါလဲ။ကောင်းပြီဝေဒနာ၃မျိုးရှိ သုတိမဟောတာတော့အဆုံးပေါ့ဗျာတို့တယ်ဝေဒနာတစ်လုံးကင်ကြပါစေကျွတ်တို့တရားဘောပြီးမှမဟုတ်လို့ဒကာရမတို့ဒုက္ခဝေဒနာရဲ့ဒီနေ့နည်းနည်းချက်ပေးလိုက်သောမနတဝေဒနာရဲ့နော်ဒုက္ခဝေဒနာသောမနတဝေဒနာမရှိဘူးလားဒုက္ခဝေဒနာဒေါမနတဝေဒနာတပည့်ကြလားကောင်းပြီဥပေက္ခဝေဒနာလို့ဆိုတော့ဝေဒနာ၅မျိုးမရှိဘူး ဣန္ဒြိယဗေဒအဖြစ်တော့ဣန္ဒြိနဲ့ဝေဖန်လိုက်တဲ့အခါ၅မျိုးပေါ့ဗျာဒုက္ခဒေါမနတာဒုက္ခဒေါမနတာဥပ္ပခါဆိုတော့ဝေဒနာပဲမျိုးရှိပါအင်းတရားဓမ္မတွေကောင်းတယ်ကောင်းတယ်ကောင်းတယ်လို့ပြောနေတာလေဒုက္ခဝေဒနာပြောနေတာနော်ဝမ်းသာလိုက်တာလို့ပြောတာသောမနတာကပြောကောင်းတယ်လို့ပြောတာကဝမ်းသာလိုက်တာလို့ပြောတာသောမနတာကနေပြောပြီးဒီကာလနေနော် ဆင်းရဲလိုက်တာလို့ပြောတာဒုက္ခကပြောတာစိတ်ထဲမကြေချမ်းဘူးလို့ပြောတာဒေါမနကပြောတာကျုပ်ပြန်တိုင်းပြည်ကြီးပါပြန်နေနေစိတ်ထဲဘာမှမဝင်စားပါဘူးလို့ကောပြောကြဘူးအဲ့ဒါဥပ္ပခါကပြောတာတိုင်းပြည်ကြီးပါပြန်နေနေကျုပ်ပြန်စိတ်မဝင်စားပါဘူးဒါကဘ누구ကပြောတာဒါဖြင့်ဒီပြောမှတပါတခြားသောပြောတွေများရှိသေးတယ် ဒီပြောတဲ့ကဘယ်ကထွက်လာတာတုံးလို့မေးတော့မှဝေဒနာကထွက်လာတဲ့အတန်ဒီဒီပြောတဲ့ကဘယ်ကထွက်လာအင်းဒကာဓမ္မတွေဝေဒနာကဝေဒနာကထွက်တဲ့အတန်ကြီးပဲလို့ဆိုတာဒကာသက်သေချာမှတ်ပါဆင်းရဲလိုက်တာဆိုတော့လေဒုက္ခဝေဒနာကထွက်လာစိတ်မကြေချမ်းမှုဆိုတော့ဒေါမနကထွက်လာဟုတ်လား ကိုချမ်းသာလိုက်တာဆိုရင်ကာယကဒုက္ခထွက်တယ်စိတ်ချမ်းသာလိုက်တာဆိုရင်စေတိကဒုက္ခကထွက်တယ်သဘောကျဒီလိုပဲတဲ့ဝေဒနာရှိတယ်ကွာသူတင်မှာအဲ့ဒီဝေဒနာတွေဟာမမတ်တာတဲ့တဝေဒနာဖြစ်ရင်တဝေဒနာမရှိဘူးတစ်ဖြစ်နေကြံလေးမရှိဘူးပေါ့တခုသောတစ်ဖြစ်နေကြံတဲ့လေးကဘယ်တစ်ဖြစ်ဖြစ်ကြံလေးကတော့မရှိပါဘူး ကောင်းပြီဒါဖြင့်ဒကာရမတို့ဧကောရမောပဲခန္ဓာကိုယ်ရဲ့ရှိမှာပဲမှန်ပါဗျာဒါဖြင့်ဒကာရမတွေစကားပြောကြည်စမ်းဒကာကျွဲဝေဒနာကထွက်တဲ့အတန်သာဖြစ်ရမယ်မှန်ပါဗျာငါပြောရခက်ကုန်တော့မယ်ဆိုတာကတခါတလေမသုံးဘူးအဲ့ဒါဝေဒနာကထွက်လာငါပြောရခက်ကုန်တော့မယ်ဆိုတာတခါအောင်လို့လူကြီးတိုင်းကမသုံးဘူးလားအဲ့ဒါဘယ်ကထွက်လာဒေါမနတဝေဒနာကထွက်လာဒါဝေဒနာကထွက်တဲ့အတန် ဘ누구ကထွက်လာလဲရှင်းပြီနော်ဝမ်းသာလိုက်တဲ့ကွာဆိုတော့အဲဝေဒနာထွက်တဲ့သံပဲတောင်းတာဝေဒနာထွက်တဲ့သံပဲသဘောကျတို့တော့ဘယ်လိုမှမရှိပါဘူးကွာလို့ပြောပြန်တော့ဥပက္ခာထွက်လာတဲ့သံတွေကဘယ်လိုမှမရှိဘူးတဲ့လေဒီပြင်ဗာများပြောသေးတယ်မကြကျွဲဒါပဲပြောနေကြတာဒါနဲ့ခင်ဗျားတို့ဘယ်ဇက်ကထွက်တွေ့ရဖြင့် ဝေဒနာကထွက်လာတဲ့အတန်တွေပဲမဆုံးနိုင်ဘူးလားအဲ့တော့ခင်ဗျားတို့နားလဲထားတာကလူမသမင်းတောင်းမှဝေဒနာကတောင်းနေပြောနေတာဟဲ့ဟမ်လူမသမင်းတောင်းတော့ဘယ်နဲ့ပြောကြအဲခင်ဗျားတို့သမင်းချတာဘယ်သူကတောင်းတာလဲရောဒီလူတော့ဘာလို့ဆေးမကုပါလိမ့်ဘူးဆရာဝန်နာမခေါ်တာကြဟိုဓမ္မတွေဖြစ်တဲ့ဆေးနဲ့တော့ကုနေရတာပဲ ရိပ်မိဗလားဓမ္မရိဆက်တဲ့သမင်းနဲ့တော့ဟင်းနဲ့တော့ဖြင့်ငါဓမ္မစာပြီလို့ဆိုတာဝေဒနာကစာတယ်ပြောတာဒေါမနတအနုဇာဖြစ်မဖြစ်ဘူးလားအဲ့တော့ကြပြကြခုခက်ပြီးဒီကလာရှေ့ဘာစပွဲနဲ့ဘာနဲ့မကြွေးကြရဘူးအင်းဒါလည်းစိတ်ကူရတာတစ်မျိုးပေါ့ဗျာအဲ့တော့ဒကာဓမ္မတွေကဝေဒနာကိုတစ်မျိုးလေးပဲနားလည်နေ ဓမ္မယုတ်လည်းပဲနားလည်နေတော့ဘို့တဲ့ဝေဒနာခန္ဓာလို့ပြောလိုက်တဲ့အခါကြလို့ရှင်သူအန္တရာယ်ကင်းတာပဲပြောခြင်းပြောမယ်သဘောကျအန္တရာယ်ကင်းတာလားတဲ့ဒုက္ခဝေဒနာပေါ်နေတာဒုက္ခဝေဒနာပေါ်နေလို့ရှိရင်ဒုက္ခဝေဒနာဘိက္ခွေဒုက္ခတော့ဓထပါဘုရားကဒုက္ခဝေဒနာဖြစ်ပြီးပြတ်တာပဲဆိုတာညင်းဖို့လိုသေးတယ်ကိုင်းတာပဲဘယ်အချိန်ဝေဒနာကင်းတော့သဘောကျအဲ့နေတော့ဝေဒနာများကင်းည အင်းဟိုဘက်ဆောင်းလိုက်ဒီဘက်ဆောင်းလိုက်ဘာလို့ကြတာတော့မေးရင်မနဲ့ဖြစ်ပါဒီဘက်ကဝေဒနာသိမခံနိုင်လို့ဟိုဘက်ပြောင်းဟိုဘက်ကဝေဒနာသိမခံနိုင်လို့ဒီဘက်ပြောင်းဆောင်းနေကံဖြစ်တာဘာဖြစ်လို့တော့ဆိုဒုက္ခဝေဒနာကံဖြစ်တယ်တော့ဆုံးနေထပိရိကလည်းခြုံမြန်တာဘာဖြစ်လို့ခြုံရပြန်လို့ဒုက္ခဝေဒနာကခြုံခိုင်းတယ်ဒါပဲခင်ဗျားတို့မှာဝေဒနာကလွန်သွားလိုက်တပတ်ကြလားဝေဒနာတွေကလည်းဆိုလို့ရှိရင်တစ်ခါပြန်တောင်းလိုက်တပတ်ကြဒါပြန် တကယ်ကျေဘယ်တော့ဒီနာပြောက်ကိုမပြောက်ဘူးမဟုတ်လားဒါဖြင့်နိဗ္ဗာန်ရောက်မှပြောက်မယ်ခင်ဗျားတို့နဲ့မှရင်ဖြင့်ဒီဝေဒနာတွေလက်ခံစားနေရမှာပဲသဘောကျဒါဖြင့်ဘယ်အချိန်အန္တရာယ်ကင်းလို့ဘေးရှင်းကြပါလိမ့်တို့တော်လည်းခင်ဗျားတို့ကပြုံးကရွှင်ခံနဲ့နှုတ်ဆက်သေးတယ်နှုတ်ဆက်ဘယ်လိုကြမ်းမှာပါလား လူကြီးမင်းကအစရှင်နဲ့မြောက်ပြီးပြောကြတာပေါ့မြောက်ပြီးပြောကြသေးတယ်လူကြီးလည်းထဲလိုက်သေးတယ်မင်းလည်းထဲလိုက်သေးတယ်ဆိုတော့ကဲတခါကျဘယ်နဲ့ကြမ်းမပါရလားဆိုတော့တခါကျလည်းခပ်ပြုံးပြုံးနဲ့ဘယ်နဲ့ပြောရအောင်အဲအယူထတာအယူထတာအယူထတာဆိုတော့ဘယ်စိတ်မှမကြမ်းပါဘူးကြမ်းမပါရလားမကြမ်းပါဘူးတဲ့တကယ်ဘယ် ပုထုဇဉ်မိုက်ဆံလိုက်အရိယာမျက်လုံးတက်ကြည့်မယ်ဆိုရင်ဖြင့်ဘယ်အချိန်မှမကြမ်းပါဘူးလို့ဘုရားကငကုလပါဒပိတာဘိုးကြီးမဟောလာဘူးဟုတ်ပါဘူးဘယ်ချိန်မှမကြမ်းပါဘူးဆိုတာသဘောကျ။ကောင်းပြီဒါဖြင့်ဘုရုဇံမှာတော့ဖြင့်ဒါဖောက်ပြန်ပြီးဒီကလာကောင်းနေတာတော့မတတ်နိုင်ဘူးပေါ့ဗျာ။ဘုရုဇံဆိုတာကကြွယ်ယူနော်။ဘုရုဇံဆိုတာယူပါတဲ့။ခွေးလေးယူနေတယ် ခွေးတစ်ကောင်ယူနေတယ်အမွေးလေးမှင်လေးရတော့လေအမှန်လားဟုတ်လားအဲခွေးယူနေပါတယ်ဆိုတော့ပြေးမှမကြဘူးခွေးလေးလှတယ်နဲ့ကြည့်နေတာလည်းရှိသေးတယ်မရှိပါဘူးယူတော့ပါတော့ယူတော့ယူနေတာပဲယူမှသူစိတ်တံပါဖြင့်လာတယ်တင်းနေတာပဲဆိုတဲ့အဓိပ္ပာယ်သဘောကျဒီမှာဘုရုဇင်တွေဟာအယူကြီးပဲလို့ဘုရားဟောတယ်တယောက်တယောက်ကြည့်လိုက်တော့ဘယ်နဲ့လဲဘာဖြစ်နေလဲသဘောကျဗလား အဲ့ဒီလိုဖြစ်ပြီးဒီကလာနေတာတကကျွဲဝေဒနာရှိလို့ရှိမှမသိဘူးသဘောကျခင်ဗျားတို့ဝေဒနာနှိမ့်ဆက်နေတယ်ဆိုတာကယုံကြည်ပါလားဒါကြောင့်ဘုန်းကြီးခဏခဏပြောတယ်ဒကာရမတို့ရေထဲကငါကုန်းပေါ်လာသေးရတယ်ဆိုတော့ဩရေထဲကငါရေထဲသေးပါတော့ကုန်းပေါ်လာသေးရတာကန့်ဆိုးလိုက်တာလို့ဒကာအောင်ဆိုးလိုက်ဘူးလား အသေးရလိမ့်မသေးရလိမ့်မဒကာရမတို့ငါတွေကဖြစ်စေငါမြတဲ့ပုဂ္ဂိုလ်ဖြစ်စေငကြလေးနဲ့ထောင်လိုက်တဲ့အခါကျတော့ဥပ္ပခဝေဒနာကရှိမျက်လုံးဆိုတာဥပ္ပခဝေဒနာဟုတ်ဥပ္ပခဝေဒနာကမကြည့်ဘူးလားကြည့်လိုက်တော့ငကြမြင်တာပေါ့ဗျာမြင်ဘူးလားအင်းဒီဓမ္မသောဏတဝေဒနာကစားကြံလာတယ်စားကြံတော့စားလိုက်တယ်အင်းပရမဝေဒနာကပြသေးတယ်ဒုတိယဝေဒနာကမြူလိုက်မြူလိုက်တော့ငမြစိတ်နဲ့အာကောင်ချိတ် ဖြတ်ဆိုတန်ခါတွေကချိန်မှန်းသိတဲ့အခါကျတော့ကုန်းပေါ်ဆွဲတင်ပြီးဒီကလာဒုက္ခလေးတက်ကလေးနဲ့ရိုက်တာပေါ့ရိုက်တော့ဒုက္ခဝေဒနာနဲ့ဝိညာဉ်မချိုးအောင်ဝေဒနာသုံးပါးသူစားရပြပရမဝေဒနာကပေတွင်းပြပြီဥပ္ပခဝေဒနာဘာပြပါလဲအဲပေတွင်းပြပြီးတော့အဲဒုက္ခဝေဒနာကနေမြိုလိုက်တာမြိုလိုက်တဲ့ကအာရုံရှိနေရောသဘောကျ သူမျိုးချင်းမျိုးတာမဟုတ်လားဗျကဲဒါနဲ့ကုန်းပေါ်ဆွဲတင်ပြီးဒုက္ခဝေဒနာနဲ့ပဲတက်မထွက်ရဘူးဒါပြန်ဝေဒနာ၃ပါးကိုငါးကောင်ကြီးသူတက်ရောက်ကြ၃ယောက်တပည့်ကြဝေဒနာ၃ပါးငါးကောင်ကြီးတပည့်ကြဩတဲ့ရေးတဲ့နေတဲ့ငါကုန်းပေါ်လာတဲ့ရအဖြစ်ဆိုးလိုက်တာလို့ဆိုမလားဝေဒနာ၃ပါးဝိုင်းပြီးအကြံဉာဏ်ပေးပြီးတတ်ကြတာလားမေး အဲဒီခမည်းတော်မှလည်းတော့ကျနတ်ပြည်နတ်ရုပ်တွေကြည့်ပြီးပကြီးဆရာကြီးလမ်းဆုံးနေတာရှိသေးတယ်။ပုံတွေကပကြီးဆရာတွေကလအောင်ရေးထားတဲ့နတ်ရုပ်ကလေးတွေဆိုတော့စားလဲဖွင့်နေပြီးရေးပြန်တော့နတ်ရုပ်ကလေးတွေဆိုတော့နတ်ရုပ်ကလေးတွေကြည့်မိတာပေါ့ဗျာ။ကြည့်တော့ဝိခဝေနံပေါ်ဘူးလား။ပေါ်တဲ့ခါကျလို့ရှိရင်နတ်ပြည်ရောက်ပါလိမ့်ဆိုသွန်းလိုက်ကုန်းလိုက်နဲ့သောမနတဝေဒနာတောင်းချတယ်။သဘောကျလား။ သောမကဝိညာဉ်ကြောင့်ကြတဲ့သေရီချောင်းမဲ့၌နတ်ပြည်ရောက်နတ်ပြည်ရောက်တော့နတ်ပင်မသေးရဘူးနတ်တော်လာတာစိတ်နဲ့မသေးရဘူးဒါနတ်ပြည်ဒီနတ်ပြည်တက်ပြီးတကလူပြည်ကလူဟာနတ်ပြည်တစ်ခါတက်သေးရရတာဘယ်ဖြစ်ပါလိမ့်မလို့ဆိုတာတော့ရိပ်မိဘ누구ပါလိမ့်မလားဝေဒနာသုံးပါးဝိုင်းနှိမ့်လိုက်ဒါကြောင့်ဝေဒနာမာရောกว่าသဘောကျဝေဒနာဝေဒနာဒီမာရောသူကယောက်ျား၃ယောက်กว่า ရာရတန်ယုံမှာသေချာမဟုတ်ဘူးလားအဲ့ဒါတွေကကျတော့နတ်ပြည်ဆူတောင်းနေတာကြားလို့ရှင်သေခြင်းသို့လို့သာမှတ်ပြီတော့ဓမ္မပြည်ဆူတောင်းနေတာကြားရင်တောင်းကောင်းရလားမတောင်းကောင်းဘူးလားမတောင်းကောင်းမဲနဲ့တောင်းနေတာသေခြင်းလို့သာမှတ်သဘောပါဩဒါဖြင့်ဒီပုဂ္ဂိုလ်ဟာဟိရုတ္တပမရှိဘူးလေလေဆိုလိုက်စမ်းပါမဆိုရဘူးလားဟိရုတ္တပမရှိဘူးဆိုလူပြည်သေးရတာပဲ သူများတော့မမြင်အောင်ကိုမြေတော်တော်ချောင်း၄ဘယ်လောက်တူးရတာဗျလေးပဲတော့လူပြီးမြုပ်မှသူများမမြင်မှတော်တယ်ကွာမတော်ဘူးလားမတော်ချီတဲ့တွေခွေးရဖော်စားလေရှေရှက်ဆရာကြီးကြောက်ဆရာကြီးမလားဘူးလားအဲ့ဒီသေပြီးတာတော့မှနတ်ပြည်သေပြရရုံလို့သွားလို့တော့တကယ်ကျွေးနာဘူးလားဒါဖြင့်တရားဓမ္မတို့ဖြစ်ရပါလို့ဤဆိုသေရပါလို့ဤတောင်းတာဖြစ်ရပါလို့ဤဆိုသေရပါလို့ အဲ့တော့ဘယ်ဆူတောင်းဆူတောင်းခင်ဗျားတို့ဝေဒနာကတောင်းတာဘယ်နဲ့ဆိုကြဒါဖြင့်ဝေဒနာနံခယောဘိက္ခုနေဆတော့ပြိနေဘူးတော့ဝေဒနာနံဝေဒနာတို့ခယောကိုအောင်ရှုနိုင်တဲ့ပုဂ္ဂိုလ်ဒီနေဆတော့နေတယ်တော့သူ့နောက်ကလိုက်တဲ့တဏှာမရှိသေးဖြစ်ပြိနေဘူးတော့ကိလေသာပြိနေပန်စံဒီဟောတိဖြစ်တန်ယုပါဠိတော်နော်ဝေဒနာတန်ယုပါဠိတော်ဒါဖြင့်ဒီဝေဒနာသုံးခုကိုဒကာရမတို့သူဒီမှာဟောပြီဒကာကြွရနော် ကဲဒုက္ခဝေဒနာတွေဒကာဓမ္မတွေတဏ္ဍာမှာကိုယ်ပေါ်မှာလည်းပေါ်တာပေါ့ဗျာတခါတည်းဝန်နေလို့သောမနာသာပေါ်တာပေါ့ပေါ်တဲ့နေရာကိုတခါကျွဲတော့ကဘာလုပ်ရမလဲနဲဒါဖြင့်ဒုက္ခဝေဒနာကဖြစ်ပြရှုတယ်ကမဲ့လားဥပဒနာမဲ့ငါးခုဝမ်းမလားဘူးလားသမထများပါသေးလားဒါသူတိမလည်းဒီတိုင်းဟောတာပဲဒီလိုရှုရတယ်ကွာအနိစ္စလားအနိစ္စလားမေးတော့သူတိမကအနိစ္စပဲဖြေတာပဲ ဒကာဓမ္မတွေကိုတော့ရှင်းပိုင်းကဘာဖြစ်ပြပဲမဟုတ်လားဖြစ်ပြရှုတာပါပါလေမက်ပဲဆိုတာမသေးကြဘူးလားအဲ့တော့ဝေဒနာပစ္စယတဏှာကလာသေးရဲ့အင်းဒါဖြင့်ဝေဒနာဖြစ်ပျက်ကိုမြင်လိုက်တော့ဝေဒနာကုံပြောက်တာမြင်တာကမဲဝေဒနာကုံပြောက်ပျောက်ကုံပြောက်တာကဝေဒနာမြင်တာကအော်ဝေဒနာနာခယောဘိက္ခု ဝေဒနာနာမနာခရောကုံအောင်ရှုနိုင်သောဘိက္ခုတန်လျာလေးကိုရှု၍ကျင့်တဲ့ပုဂ္ဂိုလ်သည်နေဆတော့တဏှာမရှိသည်ဖြစ်ပြီဟောဒီတဏှာနောက်ကလာနိုင်လေမဟုတ်ပါဘူးမဟုတ်ဝင်ခံလိုက်တယ်မခံဘူးလားဖြစ်ပြမဲ့ကိုဗျအဲ့တော့တဏှာမမလာဘဲနဲ့ဥပါဒံကံတွေကဘယ်နဲ့တော့မလာနိုင်ဘူးဆိုတော့မသေးကြဘူးလားအဲ့တော့ဒကာရမတို့ ဝေဒနာနံခယောဘိက္ခုနေဆတော်တဏှာမရှိသည်နေဆတော်နေတနောတဏှာမရှိသည်ဖြစ်ပြိဋိဘုသောကိလေသာပြိဋိဘံစံသည်ဟောတိဖြစ်ခင်ဗျားတို့အခုအသက်သာရှင်းနေတယ်ကိလေသာကပြိဋိဘံစံတော်ပြီခင်ဗျားတို့သဏ္ဍာန်မရှိပါဘူးလေဝေဒနာကိုယ်လိုက်နေမှနော်ကိုယ်လိုက်နေမှဆိုတော့ဝေဒနာကဖြစ်ပြဲနောက်ကမဲ့ဒီလိုကြီးလိုက်နေကြာတော့ဝေဒနာတွေကခန္ဓာကိုယ်ထဲမှာတခါကျဘာမှရှာမတွေ့ဘူးဝေဒနာရှာမတွေ့တော့ ဒကာဓမ္မတွေကမှတ်လိုက်သေးတာပေါ့ဝေဒနာနာမမဟုတ်လားနာဆိုတော့နာမနိရောဓလည်းယူပနိရောဓဖြစ်တာယူပနိရောဓနာမနိရောဓဆိုနံချုပ်ရုပ်တွဲချုပ်နလကလာပြီတော့မှာပန်ရုပ်ပါဠိတော်မှာဒီတိုင်းလားအဲ့ဒါကြောင့်နာတစ်ခုချုပ်ရင်ရုပ်ကုန်ပါတယ်ရုပ်ချုပ်ရင်နံပါတာပဲဆိုတော့တခုတည်းချုပ်ဆိုပြီးကြလားဘုရားမင်းဝိညာဉ်ဥပဒနာပါရှိပါကွာလို့သတိပဋ္ဌာန်ကြတော့သီးသန့်ဟောလား မဟုတ်ဘူးလားအဲ့ဒါကြောင့်ဒကာဓမ္မတို့ဝေဒနာကဖြစ်ပြရှုတာကအဲ့တော့ဝေဒနာပေါ်တိုင်းပေါ်တိုင်းဒကာကျွယ်တို့အာလုံးတရားဒကာဓမ္မတွေကဝေဒနာ၅မျိုးလှည့်ပြီးဖြစ်ဖြစ်တည်လျှောက်ရှုနေပေါ့ဗျာဘာမှမရှိရင်ရှုရှုလို့ကောင်းတာလေးလည်းသူ့သောမနတာဝေဒနာပဲရှုလို့မကောင်းဘူးဒေါသကြီးမောဟကြီးနဲ့ရှုနေလဲဒေါမနတာဝေဒနာပဲအဲ့ဒါတွေဖြစ်ဖြစ်တည်ရှုနေတော့အကုန်ဖြစ်ဖြစ်တည်အကုန်ချုပ်ဆုံးပြီးဒကာလာသွားတော့ဒကာဓမ္မတွေနန်ဆုံးတော့ရုပ်ဆုံး ရုပ်ဆုံးတဲ့အချိန်ကျတော့အော်အလုံးဒီကားလို့ဆိုလို့ရှိရင်ဒုက္ခသစ္စာတွေမို့ဒုက္ခကြီးပဲလို့ဆုံးဖြတ်ချက်လည်းချပါရဲ့ဒကာဓမ္မတို့ဝေဒနာတွေအကုန်ဆုံးဒီရမက်ကင်ရှိပါဖြစ်မလားဗျဖြစ်လာတော့နောက်ကတဏှာကမလာဘဲနဲ့ချုပ်အနုပါဒနေရောတာအနုပါဒနေရောတာဆိုတာမလာဘဲနဲ့ချုပ်တပည့်ရအဲဒါဖြင့်ရှိက ဖြစ်ဖြစ်ကဒုက္ခသစ္စာပေါ့ဗျာအင်းမြင်တာလေးကမဂ္ဂသစ္စာနောက်ကချုပ်နေတာကအင်းသူချုပ်ကြတဲ့ကဒကာဓမ္မတွေရှေ့ပိုင်းမှာလဲသူနဲ့ရှေ့ပိုင်းကဒုက္ခနဲ့လဲရောချုပ်သွားတော့ရှေ့ပိုင်းမှာဒုက္ခမရှိတာကောင်ပေါ်လာဘူးဒုက္ခမရှိတာဘာဆိုကြအဲ့ဒါကခန္ဓာရှိတုံးကိုနိရောဓနိဗ္ဗာန်မျက်မှောက်ပြုတာသေတိချမ်းမှန်တဲ့တဏှာဥပါဒံကံတို့ကချုပ်လို့ဟိုကဇာတိစရာမလာတာကအနုပါရိသေတာနိဗ္ဗာန် သဘောကျအဲ့ဒီလိုရှုလိုက်တဲ့အခါမှာလဲဒါဒကာရမတို့ဒါဝေဒနာသလုံးနဲ့ကိစ္စပြီးတယ်ဆိုတာကသဘောကျဝိရုသတိသာရကရေဝေဒနာသုံးတဲ့ကိစ္စပြီးတာတဲ့ရှင်သာရိပုတ္တရာကြောင့်ပါအထက်မှညာနေမှာဝေဒနာနဲ့တက်သွားတာဒီကနခဆိုတာကတော့လုံးလုံးဝေဒနာနဲ့ကိုတက်သွားတယ်ရှင်သာရိပုတ္တရာကြီးတူကတော့နော်ကဲဒါပြန်ဓမ္မရဏာကြီးကရှိသွားတယ်ဆုံးမမဟုတ်ဘူးနော် လုတ်တပလားဝေဒနာ၅မျိုးဘာလို့ရမလဲလက်ဖြစ်ဖြစ်ရှုလို့ရှင်ဖြစ်ပြရင်ရှုဖြစ်ပြရှုလို့ရှင်ဘာညာရသလိုယထာဘုဒ္ဓညာဒီကောင်ဖြစ်ပြတယ်ရှုရလို့မုန်းနိုင်အာဖြစ်ပြတယ်ဖြင့်ဆုံးသွားပြီဆိုရင်မညာရတယ်ဆိုတော့ညာ30နဲ့ဧဝမေတံယထာဘုဒ္ဓံသမပညာယဓထဗံလို့ပါဠိတော်တိုင်းမှာပါလိုက်ရယထာဘုဒ္ဓညာပြတယ် ဒါဖြစ်ပြမြင်တာပဲဒိဋ္ဌိသေးတာပဲဧဝံပတ္တံဘိက္ခွေတုတ္တဝါသာဝကောဘုရားဤတပိသားဖြစ်သွားတဲ့ပုဂ္ဂိုလ်မှာဝေဒနာရပြီနိဗ္ဗိန္တိဩဒါသာကြည့်ဖြစ်ပြတာရှိဝေမြင်းဝေတဲ့နိဗ္ဗိန္ဒညာတက်လာနိုင်မယ်မလားပဲဘူးလားအဲနိဗ္ဗိန္ဒညာတက်လာလို့ရှိရင်လည်းမြင်းဝေနေမှာပေပဲရှိပါဆိုင်ပဲရှိပါလို့ဝေဒနာတွေပြောလိုက်တယ်ကဲမြင်းဝေရနဲ့ပေရှုနေတော့ ဒကာအောင်တို့ရေဒီတိုင်းပဲရှုနေမှတ်တမ်းတယ်။ဩငါရှုနေရတာညင်ကိုရနဲ့ရှုနေရတာဒုက္ခသစ္စာတွေဒုက္ခတွေရှုနေရတာပါလားမလားဘူးအရင်ချုပ်သွားတဲ့ဒုက္ခနောက်ပေါ်လာတာအခုရှေ့ရင်ချုပ်သွားတာဩခန္ဓာကိုယ်ပြိစ္ဆာသမုပ္ပါကြီးကြည့်လိုက်တဲ့အခါမှာအခုခန္ဓာထဲမှာပေါ်နေတဲ့ဝေဒနာတန်းပြိစ္ဆာသမုပ္ပါကြီးကြည့်လိုက်တဲ့အခါမှာ ဒုက္ခဖြစ်ဒုက္ခချုပ်တာရှိတယ်တရားဘာမှမပါပါလားဒီလိုလဲဆုံးမြတ်ချက်ချပါဒုက္ခဖြစ်ဒုက္ခချုပ်တာသာရှိတယ်လို့ဆုံးမြတ်ချက်ချလိုက်ရင်တခါတည်းမညံပေါ်လားမညံပေါ်ပြီရှင်းပိုင်းကဒုက္ခဖြစ်ဒုက္ခချုပ်ရှိသေးရဲ့ဒါပေမဲ့ရှင်းပိုင်းမှာဘာလို့မရှိတာလဲဆိုတော့ဒုက္ခဖြစ်ဒုက္ခချုပ်တာမရှိတာပဲရှင်းပိုင်းဘာလို့မရှိတာပါလဲဒါဖြင့်ဒုက္ခဖြစ်ဒုက္ခချုပ်တာမရှိတဲ့တွေ့ဒကာရမတွေတဲ့ အချုပ်ပြည့်စင်မရှိတော့ဘူးပေါ့အဖြစ်အချုပ်မရှိတော့ဘူးဒါကြောင့်နိဗ္ဗာန်ဆိုတာဒီဥပ္ပါဒလားနိရောဓလားလို့မမေးပါနဲ့ဖြစ်တာလားချုပ်တာလားလို့မမေးပါနဲ့သဘောကျငြိမ်းအေးတဲ့သဘောဒုက္ခမရှိတဲ့သဘောပဲခင်ဗျားတို့တွေ့ရမယ်နိဗ္ဗာန်တွေ့တယ်ဆိုတာပါပါလိမ့်အော်ငြိမ်းအေးတယ်ဆိုတာကလည်းဒကာဓမ္မတို့ဒီဒုက္ခမရှိတာမြင်လိုက်ရတယ်တွေ့တဲ့ စိတ်ထဲမှာအေးချမ်းပြီးဒီကရဩဒုက္ခကျွတ်ပြီပေါ့ဒုက္ခပြန်ဇတ်သိမ့်ပြီပေါ့လေကိုယ့်ဟာကိုယ်ညံနေမှာပေါ့ဒကာရမတို့အေးချမ်းသွားတာပါအဲ့ဒါကြတော့ပရိသံဗိရမေတ္တကရာရှာဟာရယသူတိတလမက်ကဓာတနိနာနှလုံးနဲ့ငြိမ်းခြင်းတော့လာပါလိမ့်မကွာတပည့်ကြ ပန္တပတ်တော်နှလုံးထဲမှာငြိမ့်အေးသွားတယ်ဆိုတော့ဝန်းထဲမှာလည်းအေးပါပါဘုရားဆိုတော့အိုဘယ်နဲ့ကြောင့်အေးပါလိမ့်မလို့တက္ကတိကမင်းကိလေသာငြိမ့်လို့အေးတယ်ပန္တပတ်တကိစ္စတွေငြိမ့်သွားလို့မဝင်လာလို့အေးတာလို့ပတ်ပါဘယ်ချိန်အေးလုံးလို့မေးတော့ရှေ့ကကြည့်ရတာဒုက္ခတွေမရှိတာကိုမြင်ရလို့အေးပါဒါနဲ့ဒုက္ခမရှိတာနိဗ္ဗာန်ဘုန်းနဲ့မှအေးတဲ့တဲ့ဘောလေးကမဉ္ဇဏ် ငကိုကပူးနေတာလေချုပ်သွားတာကသမှုရိယသေးတာတပည့်ကြသေးသေးရမယ်နိုင်သမှုရိယချုပ်သောကြောင့်တဏှာဥပါဒံကံတွေချုပ်သောကြောင့်ဇာတိဒရာမရဏနောက်တော့မလာတာကအနုပါရိသေသနိဗ္ဗာန်ရှင်းမလားကဲနတ်ပြမသုတိမှာဆက်ကြစို့